ဒီလိုဒီနေ့2022ခုနှစ်ဩဂုတ်လ12ရက်တောက်ကြနေ့ညနေပိုင်းသဘောတရားရပိုင်း186ဒီတော့ကမ္မထာလမ်းစဉ်တောက်ချခြင်းလားယပထမပိုင်း7ခုအနန္တပစ္စယသမန္တပစ္စယပိုင်း3အနန္တပစ္စယသမန္တပစ္စယဒီလိုသင်္ချပုတ်ချနေပါတယ် ဒီနန္ဒပစ္စည်းနဲ့ပတ်သက်ပြီးတော့ရှိရှိဆရာတော်ကြီးများဒီတော့တော်ဆရာတော်ကြီးတို့ကပါဒီပစ္စည်းနဲ့ပတ်သက်လို့ရှ िख ခိုးကြောဖို့အတွက်24ပစ္စည်းကြောမိဆိုပြီးတော့ဘုန်းကြီးမှတ်စုလေးလည်းပေးထားပါတော့ဘုန်းကြီးဖတ်ပြပါမယ်ကိုယ့်ကိုယ်ဒီဆောင်ရည်လေးတွေဆောင်ပြီးတော့လည်းမြင်မပြတ်ရုပ်ဖတ်အနေနဲ့ရပါတော့ပါ အနန္တရာပိစယောပျော်စံရရွာစัจ जा မင်းဖြာသာကြီးအာတုချားမဲ့နေစိတ်နှင့်စေကိုမဝေတူစွာခုနှစ်ဖြာတွင်တမာနစချားမပြပဲဖြစ်စေတတ်သောအနန္တတတ္တိထူဖြင့်ခြေစုပြုခြင်းလက္ခဏာရှိသော ရှိရှိသော နာခန္ဓာ၄ပါးနန္ဒပစ္စည်းတရား၎င်းဒီလိုဝိသုဒ္ဓမာဝိသုဒ္ဓဆရာတော်ဘုရားရဲ့ရေးသွားဖြစ်ခြင်းဒုတိယသာနာပိုင်းပေါ့ဗျာဆရာတော်ဒီနန္ဒပစ္စည်းဆိုတော့ပြီးတော့မှာတယ်မှာတော့ဟုတ်လားအထူးပြီးတော့မှာတယ်မှာအထူးဆန်းတယ်လို့ပြောလို့ရပါတယ်ဒီနန္ဒပစ္စည်းကိုလေ့လာတော့မယ်ဆိုရင်ဘုန်းကြီးတို့ဗာသိဖို့လုပ်လဲဆိုတော့ စိတ်တနေရာမှာစိတ်ဖြစ်စဉ်သဘောတရားတွေလေးလာတာမယ်အဲ့မှာဘုန်းကြီးမဆုဝိသီဇာလေးပေးထားတယ်ပေါ့နော်အဲ့ဒီဝိသီဇာလေးလည်းကြည်ကြတော့အ ਨੇ ဆုံးဒီဝိသီဇာဖြစ်စဉ်မှာလည်းနှစ်မျိုးပေါ့နော်ဒီမှာရေးထားစကုဒ္ဒရဒေသရဝိသီဆိုတာကဒီဒွါရ၅ပါးမှာတိုက်ဆိုင်ဖြစ်လာတော့ပေါ့နော်မျက်စိနားလျာကိုစိတ်ကိုမှမျက်စိနားလျာကိုရှိတယ် အာယုံ6မျိုးကပေါင်းစုံတိုက်ဆိုင်လာတဲ့အခါမှာသမစကုရဝုဒိသောတာရဝုဒိကာနာရဝုစေဝရကာယရဝုဒိလို့ဖြစ်တယ်စိတ်နဲ့မနောဘဝင်ကြည်တန်နဲ့ကြံတွေးစရာပေါင်းစုံတိုက်ဆိုင်မှာနောဒွာရဝုဒိအနည်းဆုံးပေါ့လေဝိထီကအဲ့တော့ပြေစရဝိထီနာမနောရဝုဒိဒီလောက်သိထားရင်မဆိုးပေါ့အနည်းဆုံးပြေစရဝိထီတဝိထီပဲသိတယ်ဒီလောက်သိထားရင်လည်း ဒီပစ္စည်းတရားကိုပြောတဲ့အခါအနန္တပစ္စည်းကိုပြောတဲ့အခါမှာထိုင်လျောက်သဘောပေါက်နိုင်တယ်နော်အဓိကတော့စိတ်ဓာတ်နေမှာစိတ်ဖြစ်စဉ်သဘောတွေဒါတွေကိုသိထားအောင်စိတ်ဖြစ်စဉ်သဘောတွေသိမှအနန္တပစ္စည်းအားလေစိတ်ဖြစ်စဉ်မှာဣစရဝိတိရှိတယ်နော်ဒါတော့အာယုံ၅ပါးနဲ့ပေါင်းစုံတိုက်ဆိုင်ပြီးတဲ့အခါမှာဖြစ်ပေါ်လာတဲ့ အဲ့ဒါကိုပြစ္ဆာရာဝုဋ္ဌိပေါ့နော်သကုရာသောတရာခန္ဓာစေဝရာကာယရာပေါ့ဒါတော့ယူပေါင်းသားတော်ခန္ဓာရတာဘုရားဘောင်နဲ့ပေါင်းစုံတိုက်ဆိုင်တာဖြစ်တဲ့ပြစ္ဆာရာဝုဋ္ဌိဒီဒီစိတ်စင်တန်းဟိုစိတ်ထမှာတွေးနေမယ်ကြမ်းနေမယ်ဒါကြောင့်မလို့တော့ဝိသိစိတ်စင်တောင်းဒီနှမျိုးရှိတော့ဒီမှာတော့ဘုန်းကြီးတို့တန်းချပြတော့ဒီဝိသိတစ်ခုလောက်ဒါရအောင်တော့မှတ်ထားအောင်ပေါ့ဒါဆိုရင်တော့ပုံနာလေးနော်အဲဒီမှာလည်းဒီ ဝိရိစေဆိုပေမဲ့လို့ဒီရှေ့ကားရဒီတော်ဘုံကဆလနာဘုံကိုပိစေတာပဲကြတာဝိတိမုတ်စိတ်ကိုခေါ်တယ်ဝိရိစိတ်ကမဖြစ်ခြင်းမဖြစ်ခင်မဖြစ်မရစိတ်ပေါ့တနည်းအားပြောရင်ငြိမ်သက်တဲ့စိတ်လို့ခေါ်တယ်ဝိတိစိတ်တွေကြတော့လှုပ်ရှားတဲ့စိတ်လို့ဒီလိုခေါ်တယ်ဒါမျိုးလေးတွေသိထားတော့လှုပ်ရှားတဲ့စိတ်တွေမဖြစ်ခင်ငြိမ်သက်တဲ့စိတ်တွေဖြစ်နေတာဒါဝိတာဝံခေါကဆလနာဘုံကိုပိစေတာဒီလိုတော့ပါ လှုပ်ရှားတဲ့စိတ်ကိုယ်မျက်စိနဲ့အစင်းယူပါရောတိုက်ဆိုင်လာပြီဆိုရင်ဒါမြင်သိစိတ်ဖြစ်တော့မှာအတန်နဲ့အဲ့ဒီမြင်သိစိတ်ဖြစ်ဒါတော့သူကတခုတည်းမြင်သိစိတ်ဖြစ်နေတယ်မြင်သိစိတ်ဖြစ်ပြတော့မှမြောက်မှာအဲပရမဘာဖြစ်လာလဲဆိုတော့ဒီအစင်းတဲ့လူအောင်ပေါင်းစုံတိုက်ဆိုင်လာပြီဆိုပရမကိုကတခြားအာရုံတခုပြုနေတယ်အာရုံဒီကဒီအာရုံထင်ရှားတွေကဒီလောက်ဝင်တစ်ချိန်လောက်လွန်ဟုတ်လားပြီးတော့ဘုံကစပနာပုဂ္ဂိုလ်ပိစတာဖြစ်ပြီးတော့ဒီ ငြိမ်သက်တဲ့စိတ်ကနေလှုပ်ရှားတဲ့စိတ်တွေပြောင်းသွားသို့မဟုတ်ဒီယူပါယုံလို့ဆင်ញင်တတ်တဲ့ပြင်စားဝစာစိတ်ဆိုဖြစ်ပေါ်ဒါကြောင့်ဇူမခိုင်းစရာမလိုဘူးဗျာသူကသူတန်းဖြစ်လာပြီးတော့မြင်သိစိတ်ဖြစ်မယ်စကုဉ္စိတ်ပြီးတော့ဒီယူပါယုံဒီအာယုံကိုလက်ခံတဲ့တံပေးဆန်းဖြစ်မယ်ဒီဒီအာယုံစုံစမ်းတဲ့တန်ဒီနာစိတ်ဖြစ်မယ်ပေါ့ပြီးတော့ဒီအာယုံကိုဆုံးဖြတ်တယ် ဆုံးဖြတ်တယ်ဒါဘုန်းကြီးတို့စာသံပေးတာနဲ့ပြောရတော့တကယ်လက်တွေ့ပဲပြောရရင်တော့လုပ်ငန်းစဉ်နဲ့ပြောရရင်တော့အာယုန်တစ်ခုတွေ့ကြုံလာတဲ့ကတတိနဲ့ဉာဏ်နဲ့နေတတ်တဲ့ပုဂ္ဂိုလ်များကြတော့ယောနိတော်မနတိကာရစဉ္ညာနှလုံးသွင်းတတ်တဲ့ပုဂ္ဂိုလ်များကျတော့နောက်ကဒီအောင်နဲ့ပတ်သက်ပြီးကုသိုလ်ဇောပဲဖြစ်ပါတယ်။ကိုယ်တတိညာမရှိဘူး။သုံးဖို့ စဉ္ညာနှလုံးမသွင်းတတ်ဘူးအာယောနိတော်မနတိကာရဖြစ်နေတဲ့ဆိုရင်ဒါဇောရိယဘာဖြစ်လဲအာကုသိုလ်ဇောရိဖြစ်တယ်ဒါတော့ဘုလူဇင်သောတာပန်တရားကံအနာဂံအတွက်ကိုရည်ရွယ်ပါတယ်နော်ဘုလူဇင်သောတာပန်တရားကံများကြရင်တော့ဟုတ်လားဒါကုသိုလ်လည်းဖြစ်နိုင်တာအကုသိုလ်လည်းဖြစ်နိုင်တယ်အရိယပုဂ္ဂိုလ်များဆိုရင်တော့ဒါကုသိုလ်ဖြစ်ဖို့မြတ်ခွင့်လမ်းများတာပေါ့နော်သူတို့ကကိလေသာမပယ်နိုင်သေးပေမဲ့ တာမန်ပုရုဇဉ်နဲ့စာရင်တော့ကုသိုလ်ဖြစ်ဖို့များတယ်ပုရုဇဉ်ပုဂ္ဂိုလ်တွေကတော့အကုသိုလ်ဖြစ်ဖို့များတယ်ဒါပေမဲ့ချွင်းချက်နေတာပြီးခုနပြောလို့ယောနိတော်မနေတေကတော့စဉ္ညာနှလုံးသွင်းတတ်မယ်ကိုယ်မှာတတိနဲ့ညာနဲ့နေတတ်မယ်ဆိုရင်အဲ့ဒီဟုတ်ထောနေပြောင်းပေးလိုက်တာနောက်နော်ဒီမှာဟုတ်ထောဆိုစဉ္ညာနှလုံးသွင်းဘုရောဝဇံခေါ်တာပဲဘုရောဝဇံဒီနေရာမှာဟုတ်ထောလို့သုံးသွားတယ်နော် စိတ်ထဲမှာဒီမှာဆင်ညာနှလုံးသွင်းမှုပဲပုထောဘလောဥစားဒီလိုပဲပေါ့နော်အဲဇောရှိမှာကပိစရဝိသီဆိုရင်ဇောရှိမှာပုထောပေါ့မနောရဝိသီမှာဆိုရင်တော့ဘုန်းကြီးတို့ဇောရှိမှာမနောရဝဇံဒီလိုကွာတော့ဒီမနောရဝဇံဆိုတော့ဝုထောကပဲဘုန်းကြီးတို့စိတ်ကိုကုသိုလ်ဖြစ်အောင်သူကပဲလုပ်ပေးတာအကုသိုလ်ဖြစ်အောင်သူကပဲလုပ်ပေးသွားတာခုနကမှတ်ထားလို့ပေါ့ဗျာ ယောနိတော်မနတိကတော့အာယောနိတော်မနတိကတော့ပေါ့ကိုယ်ဆင်ញနှလုံးမသွင်းတတ်ဘူးတတိလက်လို့ဖြစ်နေမယ်ဆိုရင်တော့နောက်ကဇောတွေမြင်တဲ့အာယောပေါ်မှာဘာဖြစ်မလဲအကုသိုလ်ဇောတွေဖြစ်ဖြစ်မှာလောဘဖြစ်စရာအာယောဆိုရင်လောဘဖြစ်မှာဒေါသဖြစ်စရာအာယောဒေါသဖြစ်မှာမာနဖြစ်စရာအာယောမာနပေါ့အိဒါမေစရာဖြစ်စရာအိဒါမေစရာဖြစ်မှာအကုသိုလ်ဇောတွေဖြစ်ဟိုကိုယ်ဆင်ញနှလုံးသွင်းတတ်မယ်အကောင်းမြင်တတ်မယ် ဉာဏ်တတိရှိမယ်ဆိုရင်တော့ကုသိုလ်ဆိုဖြစ်ပါတယ်ဒါကဘုန်းကြီးတို့ပုရိသေသောတာပန်တရားကအနာဂံအတွက်ရည်ရွယ်တယ်ဒီပုဂ္ဂိုလ်လိုက်ခွဲထားပြီယဟန္တာများကြတော့သူတို့လည်းဒီအာယုန်ကြီးကြုံရတာပဲလေအစိမ့်ယူပါအောင်လေဟိုလည်းတွေ့အာယုန်ကြီးကြုံမြင်တာပဲလေမြင်စရာအောင်လေစိမ့်ယူပါမှများများဒါပေမဲ့ယဟန္တာပုဂ္ဂိုလ်များကြကိလေသာတက်လိုက်တဲ့အခါကျဒီအာယုန်နဲ့ပတ်သက်ကုသိုလ်လည်းမဖြစ်တော့အကုသိုလ်လည်းမဖြစ်တော့ ဘာပဲဖြစ်လဲကရိယာဇောပဲဖြစ်တယ်နော်ပြုကံများမှတ်တာတို့တော့အကုသိုလ်မဖြစ်တာရဟနာများတော့သိကြတာပေါ့နော်ဒါတမဲပေတတ်တာနော်ကုသိုလ်တွေမဖြစ်ဘူးလားလို့ဒီလိုလိုမေးစရာပြကုသိုလ်တွေမလုပ်ဘူးလားဆိုလုပ်တယ်ဒါပေမဲ့လို့ကုသိုလ်တွေဖြစ်နေဒီဟာကြီးအကျိုးပေးမှာအကုသိုလ်ဖြစ်နေဒါကြီးအကျိုးပေးမှာပေါ့ဗျာအခုကတော့သူတို့ပြုကံများမှတ်တာဟောရဟနာများလည်းအလူလာတဏ္ဍာဒေါက်တာ သီလတွေပြည့်စုံလောက်တာသီလပြည့်စုံနေတာပဲအဲ့တော့ဘုန်းကြီးတို့ပုရုဇဉ်သောတာပန်တရားကအနေနဲ့ကျင်တာကုသိုလ်ပဲအတရားတွေမဟုတ်လားဟောတာပဲဘုရားသမပတ်တွေဝင်စားတယ်ဝင်စားတာဒီလိုဝင်စားနေတဲ့အတွက်ကုသိုလ်ဖြစ်လာမဖြစ်တော့ဘူးပြုကများမတ်တာပဲဒါကြောင့်သူအကျိုးမပေးတဲ့အတွက်ကရိယာခေါ်ကရိယာဆိုစောတယ်ပြီးတော့မှတရားကိုနှစ်ကြိမ်ပေါ့နော် ဒီပေါ်ဝဲကြီးရောအောက်ဝဲကြီးကြီးတော့ဒါဘုန်းကြီးတို့ယူပါရောတွေ့ကြုံလာတဲ့ကဆက်ခွင့်ဉ္စိတ်ဖြစ်တယ်ဒီဒီဝိထီကတော့ပိုရှင်းတော့ဒါတော့ပေါက်ရေးတာဝိထီတွေအများကြီးခြုံရေးလို့ရအောင်ပေါက်ရေးသကုရတော်ဝိဒီဆိုအဲ့ဒါလေးတွေရအောင်တော့မှတ်ထားပါဦးနော်တိတဝဘုမစရာပုဂ္ဂပိစာပိစရာဝိဇာသကုညံတံပိဒတန်နိရဏဘုထောဇောခုနှစ်ကြိမ်နော်အဲ့ဒီဇောရီကခုနှစ်ကြိမ်ကြီးအောင်ပြီးတော့ဝင်ပါဝင်ရပြီးတော့နောက်မှာ အာဆက်ဖြစ်မလဲတရားကိုနှစ်ကြိမ်ဆက်ဖြစ်တော့ဘောနော်တရားကိုနှစ်ကြိမ်ဆိုတာဘာလဲဒီအာယုံကိုခံစားတဲ့သဘောပေါ့နော်ဟမ်ဒီအောင်ခံစားတဲ့သဘောအနေနဲ့ဆက်ဖြစ်တယ်အဲကြောင့်သူကနှစ်ကြိမ်ဖြစ်ပြီးတော့ဘဝင်ကြလာဒါကဝိတိတစ်ခုလောက်ကိုဘုန်းကြီးတို့သိသွားရင်နားလည်သဘောပေါက်သွားရင်ဆိုရင်ဒီ အတန်ကြာပြီဘုန်းကြီးတန်ကြာပြီဆိုတဲ့အခါကျသောတာရဝီတိခြာရုံပဲဖြစ်စရာတာဒီတိုင်းဘုန်းဒီတော့ဘုံကစရာဘုံကိုပြစရာပြစရာဥစ္စာစခုဉ္ဉေနေရာမှာအတန်အာယုံဖြစ်တဲ့အတွက်သောတာဝဉ္ဉေစိတ်ပြောင်းရုံပဲအနောက်ကခုနတိုင်းပဲဒီအာယုံလက်ခံမယ်ဒီအာယုံကိုစုံစမ်းမယ်ဒီအာယုံကိုခုနဝုထော စာသံပိသံတော်ကိုဆုံးဖြတ်တယ်ဆုံးဖြတ်တယ်ဆိုဟိုလားဆင်ញင်နှလုံးမသွင်းနိုင်အာယောနိတော်မနိတိကာရဖြစ်နေရင် နောက်ကအကုသိုလ်ဇောတွေဖြစ်မှာဒီတန်ကိုကြားခြင်းကြောင့်သူ့ကအကုသိုလ်ဖြစ်မယ်စိတ်ချင်းနှလုံးသွင်းတတ်တဲ့ပုဂ္ဂိုလ်များကြတော့ဒီတန်ကိုကြားရင်ရောသူ့အတွက်ကြကုသိုလ်ဖြစ်အောင်နေနိုင်တယ်နေတတ်တယ်ဒါမျိုးပေါ့ပြီးတော့ဒီအာယုံဆက်ခံကြတဲ့တရားနဲ့ကျင့်ပြပုံဖြစ်ဖြစ်ဒီဝိထီကဆုံးသတ်သွားတယ်ပေါ့နော်ပြီးတော့ဘုန်းကြီးတို့ဒါကရုပ်အာယုံကိုမိပြီးဖြစ်ပေါ်လာတဲ့စိတ်တွေပေါ့ စိတ်တတံတော့ဥပတိပင်တစ်ချက်နော်တစ်ခုပြီးတစ်ခုချုပ်ပြောင်းသွားဒီတော့ဝယ်ဥပတိပင်ပြီးသွားပြီဘုံကသနာဥပတိပင်ပြီးသွားပြီဘုံကုပိစာဥပတိပင်ပြီးသွားပြဇာဝေစာဥပတိပင်ဒီလိုဒီလိုဖြစ်သွားနော်ဥပတိပင်ဥပတိပင်ဒါလည်းချုပ်ပြီးပြောက်နောက်တစ်စိတ်ပေါ်လာတယ်လို့ဒါပေမဲ့ရုပ်ရတတန်းကြတော့ခွင်တို့ဒီတခြားလုံးဒီတော့ဝင်ဘုံကဆိုတော့ကိုကိုပိစာနဲ့ဒီတရားယုံနှစ်ကြိမ်ပေါ်ဝင်တောင်ဒါကယုတ်က ရုပ်ရတက်တန်းတကူရရုပ်ရတက်တန်းကျ16ချက်ရှိတယ်အဲဒီ16ချက်ဖြစ်သွားမှဒီရုပ်ရတက်တန်းကချုပ်ဆုံးသွားတယ်စိတ်ရတက်တန်းနဲ့ရုပ်ရတက်တန်းကမတူဘူးအဲ့လိုမျိုးမှတ်ထားရုပ်တက်တန်းကြောင့်ဥပတိပဲစိတ်ကနာတစ်ချက်ပဲဖြစ်တယ်ဟိုရုပ်တက်တန်းကြတော့နော်နာမ်တက်တန်းကြတော့စိတ်ကနာတစ်ချက်ပဲဖြစ်တယ်ရုပ်တက်တန်းကြတော့16ချက်ဖြစ်အဲ့လိုမှတ်ထားဒါလေးတွေကိုယ်ကိုရေတွက်ကြည့်တော့16ချက်ရှိလား တိတဝဘောကကြောင့်ဘုဂပစ္စရဝဇံဟုတ်လားစကုညံတမ္ပယတာနိယဝတော်ဇောခုနှစ်ကြိမ်တရားရောနှစ်ကြိမ်ဒါအတွက်ချင်းစကုနှစ်ကြိမ်ရှိအဲဒါကအတန်နဲ့နာ ပေါက်ဆုံးတိုက်ဆိုင်မိလာတဲ့ကမှာ သောတာတရာဝိထိဖြစ်မယ်အနတ်နဲ့နှခေါင်းကိုယ်ကလည်းနှခေါင်းအကြည်တက်ကလည်းရှိမယ်နာမပိတ်ဘူးနာမရှိဘူးအနတ်ကလည်းရှိပြီဒီနှစ်ခုပေါင်းစုံလိုက်လိုက်ခါကျတော့ဒီစိတ်စီနာတဏှာနဲ့ဖြစ်သွားတော့ဗောနော် တိရဘဘုံငါစရာပိစရာဝဇံဘုံငါစရဏဘုံကုပိစရာပိစရာဝဇံခါနာဝဉ္ဇဉ်တာမတိဆိုင်တာနိရာဝုတ်တော်သောခုနှစ်တောင်းနှစ်ချိန်အဲ့ဒီနောက်မှာပွင့်ဖြစ်ပြန်ဖြစ်ချုပ်တယ်နောက်စားစရာနဲ့ရှားအကြည့်တတ်ဘုရားရှားကြည့်တာရှားမကွဲဘူးရှားမပေါက်ဘူးစားစရာလေးတင်စားနိုင်ရင်ဒီဒီသတိစေဖြစ်တာပေါ့ဒီမှာဒီတော့ဘောကောစရာဘောကောပိစရာပြနာဝဇံစေဝဝိညာဉ်တာမရိယတာနိရာဝုတ်တော် ဇောခုနှစ်ကြိမ်တရားနှစ်ကြိမ်ဒီမှာထူးဆန်းမှတ်တာဘောရာကဒီဇောဟိုထောကနေဒီဇောတွေじゃခုနကုသိုလ်အကုသိုလ်ကရိယာဇောတွေဖြစ်နိုင်တယ်ဒါမှတ်တာပုံကိုယ်လိုက်ကွဲသွားမယ်စေညာနှလုံးသွင်းမှုပေါ်မှာမုန်တီးပြီးကွဲသွားဟောပစ္စည်းတွေသုံးဆောင်ရပြီးအတွေ့အထိတွေခံစားရပြီးအဲ့ခါကြပါပြန်တွေ့ထိသိစိတ်ပေါ့နော်သဘောကျတရားလေးကာယဝိညာဉ်စိတ်ဖြစ်တယ် အဲ့မှာလည်းစိတ်စေတံတံဖြစ်တာဒီတော်ဘုံဘောပြတာဘောဂုပ္ပစီပြပိစရဝဇံကာယဝိညာဉ်တာပရိယတာနိယဝုထောသောခုညင်တရားကိုနှစ်ကြိမ်ဒါလေးဒါတိတာဘောပြအဲ့ဒီလောက်တဝီထီလောက်တိတာရင်နော်ဘယ်ဝိတိချချဘုရားကဒီအနန္တပစ္စည်းတွေမှာအကျုံးဝင်သွားတယ်ဒါဝိတိတာဘောအဲ့လိုဝိတိတိသွားပြီဆိုတဲ့ကအဲ့ဒီစိတ်တွေဟာထပ်ပြီးတော့ဇာတိဗေဒဒီမှာဇတ်ဆုံးရေးတာဒါကဘုန်းကြီးတို့စိတ်ပိုင်းခွဲနေပဲဗျ နော်ကိုယ်လေးတွေဦးစင်းလေးတွေအခြေခံဒီလိုမှသင်ရပြီဆိုစိတ်ပိုင်းစိတ်တရားစစင်စပြီးသင်ပေးရတယ်စိတ်တွေမှာကုသိုလ်စိတ်ရှိတယ်အကုသိုလ်စိတ်ရှိတယ်ဝိဘတ်စိတ်ရှိတယ်ပြာကရစိတ်ရှိတယ်နော်ကောင်းတဲ့စိတ်ဆိုကုသိုလ်စိတ်ပေါ့မကောင်းတဲ့ကြောင့်အကုသိုလ်စိတ်နော်ကုသိုလ်စိတ်နဲ့အကုသိုလ်စိတ်ကိုအကြောင်းစိတ်လို့ခေါ်တယ်နော်အဲတော့မှတ်ထားဖို့ရက ကုသိုလ်စိတ်နဲ့အကုသိုလ်ကအကြောင်းစိတ်နော်အဲ့ဒီအကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးစိတ်ဒါဝိဘတ်စိတ်ပေါ့နော်အကြောင်းအကျိုးမှာလွတ်တဲ့စိတ်ဆိုကရိယာစိတ်အဲ့လိုဘုန်းကြီးတို့ကကလေးတွေနားလည်အောင်သင်ရတော့ပေါ့အကြောင်းဖြစ်တဲ့စိတ်ဆိုဟုတ်လားုသကံအကုသကံဒါအလုံးကြားဘူးနာဝရှိပါလေတန်ကြောင်းတရားတန်ဆိုကုသကံအကုသကံခေါ်တယ်ကောင်းတာလုံးလို့မကောင်းတာလုံးလို့ကောင်းတာလုံးရင်ကုသကံပေါ့အကုမကောင်းတာလုံးနေတော့အကုသကံပေါ့ ဒါကတော့အကြောင်းစိတ်လို့ခေါ်တယ်အဲ့ဒီအကြောင်းအကြောင်းရောရလာမဲ့အကျိုးတွေကိုဝိပဿနာပေါ့အကျိုးပေါ့နော်ဝိပဿနာအဲ့ဒီအကြောင်းအကျိုးကလွတ်နေတဲ့စိတ်တွေရှိသေးတယ်ယန္နာဘောဂတဏ္ဍမှာဖြစ်တဲ့စိတ်ပေါ့ဒါကြောင့်ကိရိယာစိတ်ဒီကိုရခုနဝီတိဖြစ်စဉ်ကိုလိုက်ကြည့်တော့ပေါ့နော်ဒီဝီတိဖြစ်စဉ်တွေအောက်ကနေတကဒီအာရီကိုဇာတိဗေဒပြဝိပန်နေဆိုဒါကုသိုလ်လားအကုသိုလ်လားဝိဘက်လားကိရိယာလား ဒါလေးတွေဝိပန္တအဲ့လိုဝိပန္တသွားပြီဆိုရင်ဒါကဒီအနန္တပစ္စည်းကတော်တော်လေးသဘောပေါက်ရှင်းလင်းသွားတယ်နော်အဲ့ဒါကြောင့်ဒါဒီကဏ္ဍနာပြောတာတခြားမို့အဲ့တော့မှတ်မိအောင်ကြားပါများမှာမှတ်မိတယ်ကြားပါများမကြားဘူးဆိုရင်လည်းဟုတ်လားဒါတွေကထူဆန်းပြဲနေတော့မှတ်ရဖြစ်တော့အဲ့လိုမျိုးမှအဲ့တော့ကြားပါများတော့မှတ်မိဆိုလည်းကဏ္ဍပြောရအောင် အဲ့တော့ကြည်လိုက်ပေါ့နော်အဲဒီမှာပထမဆုံးပါဆိုလဲပရိသန်နေစိတ်နော်ပရိသန်နေစိတ်ဘဝတစ်ခုစလာပြီဘုန်းကြီးတို့ဘုန်းကြီးပါဘူးဘဝတစ်ခုစလာပြီဆိုဘာဖြစ်လဲပရိသန်နေတည်ခဲ့ကြတယ်ပေါ့ပရိသန်နေစိတ်နဲ့နေခဲ့ကြနော်ဒီပရိသန်နေစိတ်ဆိုတော့ဘာလဲဆိုတော့ဒါတွေဘုန်းကြီးတို့သိထားတော့မလို့ပရိသန်နေစိတ်အဲ့ဒါမျိုးလေးသိရအောင် ပရိသန်လေးစိတ်တွေဝိဘတ်စိတ်တွေပါပဲများနော်ဒီဝိဘတ်စိတ်တွေအကြောဘုန်းကြီးတို့အရင်တစ်ပတ်တုန်းကဒါတွေကိုအသေးစိတ်ပြောခဲ့ပြီပရိသန်လေးစိတ်ဆိုတာပရိသန်လေးစိတ်တို့ဘဝင်စိတ်တို့သုရိစိတ်တို့အတူတူပဲဝိဘတ်စိတ်တွေနော်ဒါကြောင့်ပရိသန်လေးစိတ်ကိုဇာတိဗေဒအနေနဲ့ခွဲရရင်ဘာကောင်းလဲဝိဘတ်စိတ်ပရိသန်လေးအရင်ကပြုလုပ်တဲ့ကုသိုလ်ကအကုသိုလ်ကံတွေအကျိုးအနေနဲ့ဒီဘက်ဟောပါ လူဖြင့်လူရဲ့ပရိသန်နေနေတာဒါတို့ပရိသန်နေချိုးပေးတာပေါ့နတ်ဖြင့်နတ်ပရိသန်နေချိုးပေးတာပေါ့နတ်ဖြတ်သွားဒါပရိသန်နေချိုးပြမဖြင့်လည်းပြမပရိသန်နေနေရတော့အာအကျိုးပေါ့နော်အဲပရိသန်နေစိတ်လည်းအကျိုးဝိဘတ်စိတ်ပဲဘဝင်စိတ်တို့ပရိသန်နေစိတ်တို့ဘဝင်စိတ်တို့သုတိစိတ်တို့အတူတူပဲလေအဲတော့ဒီစိတ်တွေက ပထမဆုံးဟုတ်လားစပြီးတော့နေခဲ့တဲ့စိတ်ကပရိသနေစိတ်သူကဘယ်မှာအာယုပြုလဲဆိုကံကမ္မနိမိတ်ဂတိနိမိတ်ပေါ့ကိုပြုလုပ်ထားရဲ့အရင်ဘောကပြုလုပ်ထားတဲ့ကုသကံနေအကုသကံနေကံနေကိုပြုလုပ်တဲ့ကံနေကိုနိမိတ်အာယုပြုတယ်သုံးဖို့ပြုလုပ်စဉ်ခါတော့အချင်းရာတွေပေါ့ပြောခဲ့တာတွေဆိုခဲ့တာတွေကိုဘုန်းကြီးတရားသင်ပေးနေကိုသင်ပေးတာတွေပြန်မြင်အောင်ပဲလုပ်ခဲ့တာတွေပြန်မြင်အောင်ပဲဒါမျိုးပေါ့ တတိနိမိတ်ဆိုတာဒီကိုလူဘွားဆိုလူဘွားရဲ့များသောအားဖြင့်တော့စာပေမှာတော့အမိဝမ်းအမိဝမ်းပိုက်မြင်တာတို့သို့မဟုတ်လူဘွားမှာဖြစ်မဲ့အနေထားတွေမြင်တာတို့ပေါ့နော်လူဘွားရဲ့အာယုန်တွေမြင်တာတို့ဒါမျိုးတွေပေါ့အဲ့ဒါအဲ့လိုနမိတ်တစ်မျိုးမျိုးဖြစ်ပြီးနမိတ်တစ်မျိုးမျိုးထင်ပါတယ်ဒီပရိသနိကိတ္တမှာဒီဟာတွေကတော့ဘုန်းကြီးတို့ မြင်နေရတဲ့ကြားနေရနားနေစမ်းထိတွေ့နေဒီမင်းမဟုတ်တဲ့ပြဘာကိုအာယုံပြုပြီးသိနေတယ်လို့တော့ဟုတ်လားပြောဖို့ခက်တာပေါ့နော်ဘာကိုအာယုံပြုနေတယ်တိတိကျပြောဖို့ခက်တယ်ကံအာယုံပြုနေလားကာမနိမိတ်ကိုအာယုံပြုဂရိနိမိတ်အာယုံပြုဒါတိတိကျပြောဖို့ခက်တယ်ဒါတော့ဘုန်းကြီးတို့ဘုရားဟောထားလို့ဒီတိုင်းပြောကြတော့ဘုရားရှင်မတော်ကဒီချိန်ဘာအာယုံပြုတယ်ဆိုတော့သိဖို့ခက်တော့ ပရိသန်နေစိတ်ပြီးတော့ဗာဖြစ်ပရိသန်နေကလည်းခဏလေးပဲဥပဖြီးပင်းပြီးတော့ပုံဝင်ဝင်15ရက်16ရက်ဖြတ်သွားတာနော်အဲ့ဒီပုံဝင်နေကဟိုတနေ့ကလည်းဘုန်းကြီးတို့ပြောခဲ့ပြီဒီပရိသန်နေစိတ်ကတစ်ချိန်ပဲဖြစ်တာဥပဖြီးပင်းတော့နောက်ကအဲ့ဒီပရိသန်နေစိတ်ရဥပဖြီးပင်းသုံးမျိုးရှိတာပေါ့နော်ပရိသန်နေစိတ်ရဥပအချိန်အကာလလေးပဲပရိသန်နေအခါလို့ခေါ်ဒါလေးကိုကိုပြပြနားလည်တာနော် ဒါလည်းရေးကြည့်လို့ထပ်ထပ်ပြောတယ်ဘယ်လိုမျိုးများဒီပရိသန္တိခါနဲ့ပုဒ္ဓိခါမကွဲဘူးဘယ်လိုထင်လဲဆိုတော့မိဝမ်းထဲမှာ နေနေသမျှကာလပတ်လုံးဒါပရိသန္တိတီးနေတဲ့အခါပရိသန္တီးနေတဲ့ချိန်လို့ဒီလိုယူစားစာပေမှာအဲ့လိုယူစားတာမဟုတ်ဒီပရိသန္တိစိတ်ရဲ့ဥပတိပဲဒါပဲဒီပရိသန္တိစိတ်ရဲ့ဥပအခိုက်တန့်လေးမှာပဲဒါပရိသန္တိခါပဲအဲပရိသန္တိစိတ်ရဲ့ထီကာလနေပြီးတော့နော် ဟုတ်လားမသိမချင်းသုတိတောင်နော်သုတိရဲ့ဒီဘက်တိုင်အောင်ဘဝင်နေဆက်တိုက်ဖြစ်နော်ဒါပေါ့မသိမချင်းတိုင်အောင်ပါလေပုဒ္ဓိကခေါ်တယ်ဒီလိုမှတ်ထားမယ်နော်ပရိသန္တိစီဥပခိချိန်လေးကိုဘာခေါ်လဲပရိသန္တိကပရိသန္တိစီရဲ့ထီကာလနေပြီးတော့မသိမချင်းဖြစ်တဲ့နော်သုတိကာလတိုင်အောင်ပါလေပုဒ္ဓိခါခေါ်တယ်မှတ်ထားမယ် နောက်ပဋိသန္ဓေစိတ်တွေကခဏပဲဖြစ်တော့ဥပတိပဲမြန်တယ်ခဏလေးတည်ပြီးတော့ဘဝင်15ရက်16ရက်ဖြစ်ဒါကမနောရဝဇံဖြစ်လောဘဇောတွေဖြစ်ပေါ့နော်ဘုန်းကြီးတို့မိုးရလာပြီဆိုရင်မြင်စရာအောင်နေမြင်မယ်ဆိုရင်မသဗုဒ္ဓရာဝတိဖြစ်မယ်ကြားစရာအောင်နေကြားမယ်သောတာရာဝတိအနာအာယုန်နေဆိုရင်ခန္ဓာရာဝတိစားစရာအာယုန်နေစားတောင့်နေမယ်စေဝါရာဝတိအတွေ့အထိအာယုန်နေ တွေးထိနေရမယ်ဆိုကာရတော်ဝိထိအဲ့ဒါတွေမဖြစ်လဲနိုးနေကြံတွေးစရာအောင်နေကြံတွေးနေမတော်ဝိထိအဲ့ဒီဆက်တိုက်ဖြစ်နော်လှုပ်ရှားတဲ့စိတ်တွေဖြစ်နေဝိထိစိတ်တွေဖြစ်တော့လှုပ်ရှားတဲ့စိတ်မဟုတ်ဘူးဆိုရင်ဘဝင်စိတ်တွေဖြစ်ပြီးတော့ပရိသဏိစိတ်ကတော့ဥပထေမင်းဒါပဲဖြစ်မယ်သုတိစိတ်နောက်ဆုံးသိတယ်ဒါလည်းသုတိစိတ်ကလည်းအနာလေးပဲဥပထေမင်းဒါပဲနော်ဘဝင် ဘဝကြံတဲ့ချိန်ဝီဒီဒီပရိတန်နေစိတ်ကလည်းဒီချိန်ဖြစ်တယ်သုတိစိတ်ကလည်းဒီချိန်ဖြစ်တယ်ဒါပေမဲ့ဘဝင်စိတ်တွေကတော့အများကြီးဖြစ်တယ်လို့မှတ်ထားဘုန်းကြီးတို့လှုပ်ရှားတဲ့စိတ်တွေမဖြစ်ဘူးဝီဒီစိတ်တွေမဖြစ်ဘူးဆိုဒီဘဝင်စိတ်တွေတစ်သက်လုံးဖြန့်နေတယ်လို့မှတ်ထားနော်ဒီဘဝတွေမပြတ်အောင်ဆက်ဆက်ပေးတယ်ပေါ့နော်ဖြစ်နေရတဲ့အတွက်ဘဝရဲ့အစိတ်ပဲဘဝင်ကဒီလိုသုံးတယ်ပေါ့ ဘောတခုဖြစ်ဖို့ပြောနိုင်ဖို့ဆိုတာဒီဟာမဖြစ်မနေလိုအပ်တယ်နော်မရှိမနေဒါပေမဲ့ချွင်းချက်တွေကနိရောဓမပါဝင်စားတယ်နာဂံတို့ယန္နာတို့ဘုရားတို့ဒါတွေကတော့ဒီတိမှုနန္တရားပါချုပ်ပြသွားရင်တော့တက်ရှိလို့ဒီသားပုဂ္ဂိုလ်မဆိုနိုင်ဘူးဒီလိုပြောပေမဲ့ဒီအရှင်မြတ်များဒီပုဂ္ဂိုလ်များကြတော့ အဲ့ဒီချိန်မှာတော့ဘဂရီစိတ်မဖြစ်ပေမဲ့လို့လည်းဟုတ်လားဒီဒီချိန်မှာတော့သူတို့မှတော့ဗာစိတ်မှမဖြစ်တော့ဘူးပေါ့နော်တာမပုဂ္ဂိုလ်များတော့အဲ့ဒီလိုမသိစိတ်ဖြစ်တဲ့ချိန်မှာတော့ဘဝင်စိတ်တွေဖြစ်နေတယ်ဒီလိုပြောလို့ရအဲ့ဒီယာနာများကြနိရောဓသမဘဝင်စားမဲ့နာဂံပုဂ္ဂိုလ်ဆံရနာဂံယာနာများရဲ့ဘုရားယာနာများကြနိရောဓသမဘဝင်စားနေမယ်ဆိုသူကစိတ်လည်းမရှိဘူးစိတ်တည်းလည်းမရှိဘူးနော် မာဝရုပ်ချုပ်ပြောက်သွားလဲစိတ်စရုပ်လည်းမရှိဘူး။ဘာလို့ကြံကမ္မစရုပ်ဥရစရုပ်အာရုပ်သုံးခုပဲကြံတယ်။ကြံတဲ့စိတ်စိတ်တွေအကုန်ချုပ်သွားပြီ။ချုပ်ငြိမ့်နေ။ဒါတော့ချွင်းချက်ပေါ့နော်။ကြံတဲ့ပုံကိုယ်တွေကတော့ဒီလှုပ်ရှားတဲ့စိတ်တွေမဖြစ်ဘူး။ဆိုရင်ငြိမ့်သက်တဲ့ဝိထိမုတ်စိတ်ဘဝင်စိတ်တွေဖြစ်နေတယ်။အဲ့လိုမှတ်ထား။ဒီဒီစိတ်တစ်ခုနဲ့တစ်ခုကြာပါဥမာမြင်စရာ မြင်စိမြင်သိစိတ်အကြာနဲ့ကြာသိစိတ်အကြာမှာတော့ဘဝင်တွေချပြီးမှလှုပ်ရှားတဲ့စိတ်တွေဖြစ်တယ်ဘဝင်မချပဲနဲ့ဘဝင်မဖြစ်ပဲနဲ့ဖြစ်ရောထုံးဆောင်မျိုးဒီမှာပဲကြည်လိုက်စာလုံးမှာလည်းဒီတော့ဘုံမှာစလာပုဂ္ဂိုလ်ပစ္စည်းလားအဆုံးမှာလည်းဘဝင်တွေပါတာနည်းနည်းလေးဖြစ်တာလေများများဖြစ်တာဒါပဲกว่าတော့အဲ့ဒါပဲမှတ်ထားအဲ့တော့ဒီမာရီကတော့ အဲ့ဒီလိုဝီထီလေးတွေသိထားရင်တော့ဘုန်းကြီးတို့အနန္တပစ္စည်းဆိုတာလွယ်သွားတာပေါ့နော်ဘုန်းကြီးတို့ပါဠိလေးနဲ့ပြန်တိုက်ကြည့်မယ်နော်အရင်ဘက်ကလည်းပြောခဲ့တယ်ပါဠိလေးခြားကြည့်ပါဠိလေးနော်ဝီထီစရာတော့ဟုတ်ပြီပါဠိလေးခြားကြည့်လိုက်အဲ့ဒါဆိုရင်ဘုန်းကြီးတို့ဒါဟိုရလဲရစီချင်တယ်ပေါ့ဒါလေးဒီဩဘုရားဒီလိုဆိုလိုတာပါလားဆိုတော့ဒါသိသွားအောင်နော်အဲ့တော့ဒီအောက်ကဝီထီနဲ့ဆိုပိုရှင်းတာပေါ့နော်ဒါလေးကြည့်လိုက် ဒီဝီထီလိုက်ပိစရဝစီဒီမှာတော့ဘုန်းကြီးပေါင်းရေးတာဒီဝီထီကတော့ပိုရှင်းနော်ဒီတဝီထီချင်းကြည်ရပထမဆုံးသကုရတော်ဝီထီကြည်ပြီးဘုန်းကြီးဘုရားရှင်ကဒါကြည်မြသကုရတော်ဝီထီကြည်ပြီးသကုဝိညာဉ်စိတ်တံပရိဆိုင်စိတ်တန်နေရနာစိတ်နော်အဲ့ဒီစိတ်တွေကိုလို့ဘုန်းကြီးတို့ကတတ္တဝိညာဏတ္တနော်စိတ်တွေကိုဓာတ်သဘောအနေနဲ့ခွဲခြားဝေဖန်မှုကလည်းတည်ထားမယ် စကုဉ္ဉ္တွေဆိုစကုဉ္ဉ္နာဓာတ်သောတာဝိညာဉ်တွေကသောတာဝိညာဏဓာတ်ခန္ဓာဝိညာဉ်တွေကခန္ဓာဝိညာဏဓာတ်ဇေဝဝိညာဉ်တွေကဇေဝဝိညာဏဓာတ်ကာယဝိညာဉ်တွေကကာယဝိညာဏဓာတ်ဒါအောက်ပိုင်းတော့ဘုန်းကြီးတို့ပြောခဲ့ပြီနော်ဒီပိစလောဇန်နဲ့တန်မလဲဆိုင်တွေကြမနောတာဒါပြောခဲ့ပြီတန်ဒီရဏကြံတဲ့စိတ်တွေပေါ့နော်ကြံတဲ့စိတ်တွေဒီသကုဉ္ဉ္တွေကသကုဉ္ဉ္နာဓာတ်သကုဉ္ဉ္နာဓာတ်သောတာဝိညာဏဓာတ်ခန္ဓာဝိညာဏဓာတ်ဇေဝဝိညာဏဓာတ်ကာယဝိညာဏဓာတ် ဒါခုနခုပေါ့နော်သကုညင်တွေသကုညင်လာဓာတိမှာဘုန်းကြီးတို့ဒါတွေရေးထားတော့သကုညင်တွေကသကုညင်လာဓာသောတာညင်တွေကသောတာညင်လာဓာခန္ဓာညင်တွေကခန္ဓာညင်လာဓာနော်အကျန်တဲ့ပြစ္စလောက်သာတာပတိဆိုင်တွေပေါ့ပြစ္စလောက်သာတာပတိဆိုင်တွေကမနောဓာဒီဝိသီလည်းတူတူပဲပြစ္စလောက်သာတာပတိဆိုင်တွေကမနောဓာကျန်တဲ့စိတ်တွေပေါ့နော်ဒီတန်နေတဲ့နာတို့ကျန်တဲ့စိတ်တွေခုန သကုညင်သောတာဝိသကုညင်တွေသောတာဝိညင်တွေကာနာဝိညင်တွေဇေဝဝိညင်တွေကာဝိညင်တွေဒါပစ္စဝိညင်ကတွေးပစ္စဝိညင်30ဒီပစ္စဝိဇံကပစ္စဝိဇံဝိဇံနဲ့ဒီတမ်ဒီဇိုင်းတွေကမတော်တအဲ့တော့73မှာပေါ့စိတ်က89ခု73မှာနှုတ်လိုက်တော့86ခုကြာမယ်အဲ့ဒါတွေကမနောဝိညာဏဓာတ်ဒီလိုမှတ်တာဒီသုံးခုလေးကို အခြေခံပြီးဘုရားဟောတာပဲနော် ဒီသကုညနာတာတမ္ပတိရတာနေတာဒီသုံးကိုကြည်လိုက်ပေါ့နော်ဝိတိတခုရအောင်ကြည်လိုက်အောက်ကခုနရပြီအောက်ကဝိတိလေးနဲ့အဲဒီသုံးခုဒါပဲဒီသုံးခုလေးကိုကြည်လိုက်ဒီသုံးခုလေးကြည်ပြီးဘုရားဘာစာဟောတာလဲဒီသကုညင်စိတ်ဆိုတော့ဥပတိပင် ဖြစ်ပြီးတကားချုပ်ပြောက်သွားတာနော်သကုညင်စိတ်ချုပ်ပြောက်သွားမှတမ္ပတိဆိုင်ကပေါ်တယ်သကုညင်စိတ်မချုပ်မခြင်းမပေါ်ဒါလည်းခဏလေးပါပဲဥပတိပင် သကုညင်ချုပ်ပြောက်သွားတဲ့အခါကျအချားမကြီးချားမရှိပဲနဲ့တာမတိဆိုင်ဖြစ်ပုံလားဘယ်သူမှခိုင်းစရာမလိုသူအလိုလိုဖြစ်လာအဲ့တော့တာမတိဆိုင်ဒီယူပါယုံလက်ခံတဲ့စိတ်ဖြစ်အော်ဒီတာမတိဆိုင်ချုပ်ပြောက်သွားတန်ဒီနာအလိုလိုပေါ်လာတာချုပ်ပြောက်ခြင်းအကြောင်းအကြောင်းကိုနောက်ကတန်ညာစိတ်ကိုဒီသုံးခုကြည့်ဘုရားကပါဟောလဲဒီသကုညင်တာတာလေးကြည့်ပြသကုညနာဓာတုယတန်တံမြုတ္တကသဓမ္မ သကုဝိညာဏဓာတ်ဆိုတာကဘုန်းကြီးတို့သူ့ကြည့်တဲ့တတ်တတ်မဖြစ်ဘူးလေနော်သကုဝိညာဏစိတ်ပေါ့သကုဝိညာဉ်စိတ်ဆိုတာက စိတ်ဖြစ်ရင်ဘာဖြစ်လဲစေတသိက်ဖြစ်တယ်နော်အဲစေတသိက်ဖြစ်တယ်သကုဝိညာဉ်ခုနသကုဝိညာဏဓာတ်ဆိုစိတ်ဖြစ်စေတသိက်ဖြစ်တယ်အဲသကုဝိညာဉ်တွေးကြည့်ဘုရားပါဘောလဲသကုဝိညာဏဓာတု စေတသိက်လေးတွေကြည့်ပြီးတန်တံမြုပ်တကဇာဓမ္မစေတသိက်ကတပ္ပစေကသာနာစေခုနှစ်ခုပဲဒါကဘုန်းကြီးတို့ကြောင်းတရားပြောချင်တာစိတ်စေတသိက်ပေါ့ဗျာနော်ခုနကဝီတိလို့ဆိုရင်ဒီကသကုဉ္ဉ္စိတ်ဒါပဲစီဒီသကုဉ္ဉ္လေးစိတ်လေးဟာစေတသိက်နဲ့တူဖြစ်တယ်သကုဉ္ဉ္နှစ်ခုရှိတဲ့အတွက်သကုဉ္ဉနာဓာတုသကုဉ္ဉ္တို့ကိုသကုဉ္ဉနာဓာတ်နော်ဒါလေးကြည့်ပါဟောတယ်သကုဉ္ဉနာဓာတု သူနဲ့အတူစေတသိက်တွေရှင်ဘောရှင်ဘက်တွေပါတော့ဒါပါကောင်းတန်တမ်းမြုပ်တကာသဓမ္မဒါအကြောင်းဒီလောက်ဆိုရအောင်နော်ပြီးတော့မှခုနဝီထီကိုသွားမယ်အဲ့ဒီစကုဉ္ဉ္စိတ်နောက်မှာဗာပြည့်လဲတံပရိဆိုင်အဲ့ဒီတံပရိဆိုင်ကဓာတ်အနေနဲ့ကြည့်ရင်ဟိုနော်မနောတ္တနော်ဣသရဝဇာတံပရိဆိုင်တို့မနောတ္တလို့တောင်းတာဒီတံပရိဆိုင်စကုဉ္ဉ္စိတ်ချုပ်ပြောက်သွားတဲ့တန်နေတဲ့တံပရိဆိုင်ဖြစ်ပေါ်လာတယ် ချုပ်ပြောက်မှဖြစ်ပေါ်မချုပ်ပြောက်မှဖြစ်ပေါ်အဲ့လိုခြားမရှိကာလမရှိခြားမရှိဘဲနဲ့ဆက်တိုက်ဖြစ်တဲ့အတွက်အနန္တပစ္စယတတ္တိလို့ခေါ်တယ်နော်အဲ့ဒီတံပရိဆိုင်ကိုကြည့်ပြီးတော့တံပရိဆိုင်တွေးကိုကြည့်ပြီးတော့ဘာခေါ်လဲမနောဓာတုတန်တံမြုပ်တကာသဓမ္မနော်တံပရိဆိုင်တွေးတံပရိဆိုင်တွေးဆိုရင်သူကသူရှင်တဲ့ စေတသိက်တွေကသန္တာပီတိဝိရိယချဉ္ဉသမစရိ30ပေါ့တမရိဆိုင်တူရမနောဓာတုတမရိဆိုင်တူရမနောဓာသူနဲ့အတူရှင်ဘောရှင်ဘက်စေတသိက်တွေပါတယ်ပါတယ်သန္တာပီတိဝိရိယချဉ္ဉသမစရိ30နော်ပြီးတော့ဒီဟိုမှာလည်းအနန္တပစ္စည်းမှာလည်းပြီးတာထုတ်ရေးထားတာရှိပါနော်အဲ့ဒါအတွက်ရည်ရွယ်ပြီးတန်တမ်းမြေတကာရစ္ဆဓမ္မနံနော် ပြောချင်တာဒီစကုညင်စိတ်စေတသိက်ချုပ်ပြောက်သွားတာနဲ့ပြိုင်နေနော်တမ္ပတိဆိုင်တွေးဆိုစိတ်စေတသိက်တွေဖြစ်ပေါ်လာတယ်စကုညင်နဲ့စကုညင်တွေးနဲ့စိတ်စေတသိက်တွေယူရပြီးဘုရားပါဟောတယ်စကုညာနန္ဒတုတံသံယုတ်တကာသဓမ္မတမ္ပတိဆိုင်တွေးနဲ့စိတ်စေတသိက်တွေကိုယူရပြီးတော့မနောဓာတုတံသံယုတ်တကာနိသဓမ္မနံဟောလားဈာကလာအခြားမရှိမနဲ့တခါလေးဖြစ်ပြီးကျေစုပြုပါ ဟုတ်လားစကုညင်စရာဥပထေပြင်းတကချုပ်ပြောက်တာနောက်တကလည်းတန့်ဖြတ်နော်မရှိမှဂျေစုကနော်ရှိတော့ဂျေစုမပြေဘူးဟုတ်လားတရားကအနန္တပစ္စည်းလို့ပြောလို့ရနတ်ပစ္စည်းလည်းပြောလို့ရစကုညင်ထင်ရှားရှိနေဂျေစုမပြေဘူးစကုညင်ချုပ်ပြောက်သွားပြီးမရှိတော့ဘူးဆိုမှတံပရိဆိုင်ကိုဂျေစုပြုတ်တာနော်နတ္တိပစ္စည်းလို့လည်းပြောလို့ရတယ်ဝိကတပစ္စည်းအာဝကတပစ္စည်းလို့လည်းပြောလို့ရဝိကတကင်းသွားပြီဆုံးမနော် ချုပ်ပြောက်ကင်းသွားပြီဆုံးမနာကိုကျေးဇူးပြုပြီးတော့မှဒီတမ္ပရိဆိုင်တမ္ပရိဆိုင်နေတန်နေရဏတမ္ပရိဆိုင်ကိုခုနဘုန်းကြီးတို့ပြောခဲ့တာပါလေမနောတဟောဒီတန်နေရဏကိုဘာလဲမနောဝိညာဏတဒါကိုပြောခဲ့နော်ဇန်နတတရားမနောဝိညာဏတတယ်ပေါ့နော်ဒီမှာအဲဒီမနောဝိညာဏတနော်ဒီဟာပြေစလောက်ဖြိုးပြဇာဝိညာဉ်တစ်ဆက်တမ္ပရိပြေစလောက်တမ္ပရိဆိုင်တွေးခြင်းနဲ့စိတ်86ခု ဒီအလုံးကမနောဝိညာဏတက်ခုနတန်နေရဏဆိုမနောဝိညာဏတက်ဒါကြောင့်ဘုရားကဒီတမ္ပတိဆိုင်စိတ်စေတသိက်ကိုရည်ရွယ်ပြီးတော့ပါအောင်လဲမနောဓာတုအတမ္ပတိဆိုင်တွေကိုပြောတာတန်တပြုတ်ကဇဓမ္မသူနဲ့ရှင်မောရှင်မဲ့သန္နပိရိဝိရိယရှင်နဲ့အညာသမစီတွေ30ကိုပြောတယ်အဲဆိုတခါရပါတော့မနောဓာတုတန်တပြုတ်ကဇဓမ္မပြီးတော့တန်တိရဏကိုသွားမယ် တန်ဒီရဏကိုဘုန်းကြီးတို့မနောဝိညာဏဓာတ်နော်ဒီမှာဒီကဒီမှတ်ထားဖို့ဒွေပိသောဉာဏ်နဲ့ပြေသောသံပတိဆိုင်တွေးခြင်းနဲ့ဆရာအကုန်လုံးမနောဝိညာဏဓာတ်တွေရေးဒါကြောင့်မို့ဒီတန်ဒီရဏလေးဟာမနောဝိညာဏဓာတ်မနောဝိညာဏဓာတ်ဖြစ်တယ်ဒါကြောင့်မို့မနောဝိညာဏဓာတုယဒါတန်ဒီရဏကိုပြောတယ်တန်နိရဏလည်းခုနတည်းမြဒီတိုင်းပဲရှင်ပါတယ်တံပတိဆိုင်တွေခုနကသန္နာပိရိဝိရိယဉာဏ်သမားစိတ်30ပဲ တန်တံမြေတကာဇဓမ္မနံခြားကာလမှာခြားမရှိဘဲနဲ့ကျေစုပြုတဲ့အတွက်ဒီမှာလဲအနန္တရပစ္စေနာပစ္စယောလို့မှတ်ထားမယ်နော်အဲ့လိုမျိုးနားလည်ထားဖို့ဒါကသုခဉာဏဝိသီသိပါရင်ဉာဏ်နဲ့သောတာဉာဏဝိသီဒီတိုင်းမှဟောသွားတာပဲခန္ဓာဉာဏဝိသီဒီတိုင်းမှဟောဒီ သောတာဝိညာဏဝိသီကြည်လိုက်သောတာဒေါတာဝိသီဝိညာဏဝိသီအတူတူပဲနော်ဒီသောတာဝိညာဉ်စိတ်လေးကိုကြည့်ပြပါဦးလေသောတာဝိညာဏဓာတုဟာသူကစိတ်ဖြင့်စေတသိက်ကဖြစ်တာ哦စေတသိက်လေးကိုရည်ရွယ်ပြီးတော့တန်တမ်းမြေတကာသဓမ္မဒါလောက်လေးတစ်ခုရပါ့ဒီဟူဒီလေးကိုစိတ်ထဲမှတ်ပြီးအာရုံပြုတာနော်သူ့နောက်ကတံပတိဆိုင်ဖြစ်လာတယ်တံပတိဆိုင်ကလည်း သူစိတ်လေးတွေမကောက်စေတသိက်ပါတန်ဖြစ်တယ်နော်တွဲဖြစ်တယ်အဲကြောင့်တမရိဆိုင်ကိုကြည်ပြီးဘုရားပါဘောလေမနောဓာတုယတမရိဆိုင်ကလည်းစေတသိက်တွေနဲ့အတူရှင်ဘောရှင်ဘက်စေတသိက်ကအတူတပါဖြစ်တယ်ဒါကြောင့်နောဓာတုယတန်တမ်းပြလကနိစ္စဓမ္မနံအနန္တရာပစ္စေနာပစ္စယောပြီးတော့မှတမရိဆိုင်နောက်မှာတန်တိရဏလာဒါကြည့်ပြီးတော့ဟိုလားတမရိဆိုင်ကိုအာယု သဗ္ဗတိဆိုင်လေးကြည့်ဘုရားပါအောင်လားမနောဓာတုသဗ္ဗတိဆိုင်ဆိုမနောတတ်သူကလည်းစိတ်စေတသိက်တွေစိတ်ဖြင့်စေတသိက်ကဖြစ်တာဒါကြောင့်မနောဓာတုဒါသဗ္ဗတိဆိုင်တွေတန်တံပြုတ်တကာဇဓမ္မသုံးနဲ့ရှင်မောရှင်မဲ့ဆန္ဒပိရိဝိရိယကြောင့်ညာသမစီတစ်ဆယ်ကိုဆိုလို့လေသူ့နောက်မှာပါဖြစ်လေဒီတံပရိဆိုင်ချုပ်ပြောက်သွားပြီဆိုတော့တန်ဒီရဏဖြစ်ရနော်ဒီတန်ဒီရဏက တာမဏိဇ္ဇမချုပ်မချစ်မရှိဘူးနော်အဲ့တော့တဏှိနာဖြစ်ပေါ်ဖို့အတွက်တာမဏိဇ္ဇကချုပ်ပြောက်ပေးရတယ်ပျက်စီးပေးရတယ်ဒါကိုပြောချင်တယ်သူမရှိတဲ့ချိန်မှာမှကျေစုပြုတယ်နော်ဒါဘုန်းကြီးတို့ဒီမှာတော့အနန္တပစ္စည်းပြောတာပေါ့ဟိုးမှလည်းတွေးလိုက်နတ္တိပစ္စည်းရောလို့ပါလို့အဲ့ဒီမှာလည်းဒီတိုင်းဟောသွားတယ်နော်တော့အနန္တပစ္စည်းနပစ္စည်းရောနတ္တိပစ္စည်းနပစ္စည်းရောဝိကတပစ္စည်းနပစ္စည်းရောဝိကတဆိုတာက ကင်းကွာသွားချုပ်ပြောက်သွားတော့ကင်းကွာသွားတော့ဗောနော်ဒီတမရိဆိုင်ဟုတ်လားချုပ်ပြောက်ကင်းကွာသွားမှတော့ကတန်ဒီရဏဆိုတာဖြစ်တာဟုတ်ဒါကြည့်ပြီးတော့ဗာကောတမရိဆိုင်ကိုကြည့်ပါရနောဓာတုတန်တမြေကဇဓမ္မဟောတမရိဆိုင်ချုပ်ပြောက်ကင်းကွာသွားပြီဆိုတော့တမရိဆိုင်ကိုကြည်တန်ဒီရဏကိုကျေစုပြုထားခဲ့ဒီတန်ဒီရဏလေးဟာဓာတ်အနေနဲ့ကြည်မနောဉာဏဓာတ်ဖြစ်တယ် မနောဝိညာဏဓာတုယတဏိနာသုံးတဏိနာစိတ်လို့ဒီတဏိနာစိတ်ကလည်းဘာတွေရှိလဲသန္တပိရိဝိရိယဉာဏ်သမစရိတ္တစေတန်တံမြေကနိစ္စဓမ္မနံအာတတိနေအခြားမရှိကာလအခြားမရှိပဲနဲ့ကျေစုပြုတဲ့အတွက်နန္ဒပစ္စေနပစ္စယောဟုတ်လားတံမရိဆိုင်မရှိမှတဏှာကိုကျေစုပြုတဲ့အတွက်နတ္တိပစ္စေနပစ္စယောဒီလိုဟောတယ်နော်ဝိကတာ ရှစ်စိတ်တွေချုပ်ပြောက်ကင်းကွာသွားတဲ့ချိန်မှာနောက်ကကျေစုပြုတဲ့အတွက်ဝိကတပစ္စေနာပစ္စယောဒီလိုလဲဟောနိုင်မှာနော်နောက်ကြတွေ့လို့ဒါကသောတာရတဝိသီတွေ့ပြီးပြီဂာဏရဝိသီဖြစ်စံလဲဒီတိုင်းပဲသကုသောတာနေရာမှာဘာသွားမလဲဂာဏဝိညာဉ်စိတ်တာဖြစ်တာအဲတော့ဂာဏဝိညာဉ်စိတ်တံပတိဆိုင်တဏိရဏဒီသုံးခုပဲအာယုံပြုကြည့်တာပေါ့ဘုရားဒီရာဒီအဓိကဒီသုံးခုပဲ ခန္ဓာဝိညာဉ်တွေခန္ဓာဝိညာဉ်စိတ်နော်စားစရာတခုခုအနတ်တခုခုပေါ့နော်အနတ်တခုနှာခေါင်းကိုတိုက်ဆိုင်တာအနတ်သိစေပြကောင်းတဲ့အနတ်ဖြစ်မယ်မကောင်းတဲ့အနတ်ဖြစ်မယ်နော်အခုလုံးဖြစ်နေတာဒါကြောင့်ခန္ဓာဝိညာဉ်တွေးအဲ့ဒီခန္ဓာဝိညာဉ်တွေကိုကြည်ရွယ်ဖရာပါဟောတယ်ခန္ဓာဝိညာဏဓာတုသူနဲ့အတူ စိတ်စေပတိတွေပါတယ်လေဒါကြတော့သဗ္ဗစေတသာနာစေတန်တံပြိတ္တကဇဓမ္မအဲ့ဒီနောက်မှာပါပြည့်လဲတမ္ပတိဆိုင် ဒီတမ္ပတိဆိုင်ရာပါတာလဲမနောတမနောဓာတုယတမ္ပတိဆိုင်လဲသူရှင်မောရှင်မစေတိပါတန်တံမြတ်တကာသတန်တံမြတ်တကာနိစ္စဓမ္မနာနန္ဒရာပိစေနာပိစေယောအခြားမရှိကာလအခြားမရှိအခြားမရှိမနဲ့ချက်ချင်းဖြစ်ပေါ်ပြီးခြေစုပ်ပြုတဲ့နန္ဒပစ္စယတတ္တိဖြင့်ခြေစုပ်ပြုတယ်ရှေ့စိတ်ချုပ်ပြောက်ပြီးမှနောက်စိတ်ကိုခြေစုပ်ပြုတဲ့အတွက်နတ္တိပစ္စည်းနဲ့လည်းခြေစုပ်ပြုတယ် ရှေ့ရှေ့ဖြစ်ပေါ်ကင်းကွာချုပ်ပြောက်ကင်းကွာသွားပြီးမှဟုတ်လားနောက်ကစိတ်ကကျေပြူပြူတဲ့အတွက်ဝိကတပစ္စေနာပစ္စယောဒီလိုလဲဟောပါတယ်မှတ်ထားမယ်ပြီးတော့မှတမ္ပတိဆိုင်ဖြစ်တယ်တမ္ပတိဆိုင်ဖြစ်တာကိုကြည့်ပြီးတော့ဘုရားဟောလဲဘာဟောလဲမနောဓာတုတမ္ပတိဆိုင်ဆိုမနောဓာတူနဲ့တူစိတ်စိတ်စိတ်ဖြင့်စေတသိက်ဖြစ်တော့တန်တံမြုပ်တကာသဓမ္မ ပြီးတော့မှတမ္ပရိဆိုင်နောက်မှာဘာဖြစ်လဲတန်နိရဏဖြစ်တယ်ဒီတန်နိရဏဘာတလဲမနောဝိညာဏတမနောဝိညာဏဓာတုယတန်နိရဏဒီတန်နိရဏစိတ်ကလည်းစေတသိက်တွေအတူတူပါဖြစ်တယ်ခုနပြောတဲ့သန္တာပိတိဝိရိယကျင့်ဉာဏ်သမစီ10ပါးပဲဒါဝေကြီးရွယ်ပြီးဖေယတန်တံမိရကအနိစ္စဓမ္မနန္နန္ဒပိစိဏပိစယောကဲစိတ်ဝဝိညာဏတတ်သွားကြအောင် ကိုကရှားကြည်တလေးကကောင်းမယ်စားရလေးတွေစားနေမယ်ဆိုတော့လားဟုတ်လားဘာဖြစ်လဲစာတိစိတ်ဖြစ်မယ်စာတိစိတ်ဖြစ်မယ်ဒီစာတိစိတ်ဒီအာယုံလက်ခံနဲ့ယတာယုံလက်ခံနဲ့ဟုတ်လားတမရိဆံဖြစ်မယ်ယတာယုံကိုစုံစမ်းနဲ့တန်တည်ရနာစိတ်ဖြစ်ဒီသုံးကိုကြည့်ပြီးဘုရားပါဟောလဲဇင်ဝဝဉ္ဉ္တွေဒီစာတိစိတ်ဖြစ်တဲ့ကမှာကောင်းတာစာတိမယ်မကောင်းတာစာတိမယ်နှစ်မျိုးရှိတာဟုတ် ဒီနှမျိုးလုံးကိုပဲဘုရားအာဟောတယ်ဇေဝဝိညာဏဓာတုသာတိစိတ်နှမျိုးဖြစ်ရင်နောက်ကစေတသိက်တွေပါလိမ့်မယ်သဗ္ဗစေတသာနာစိတ်အဲတန့်ဖြစ်တာပဲဒုဒကဖြစ်တာဒါကြောင့်တန်တံမြုတ်တကအနိစ္စဓမ္မနံဇေဝဉာဏ်စိတ်ကဥပဇေဝဝိညာဉ်စိတ်နဲ့အတူဖြစ်တဲ့စိတ်စေတသိက်တွေဟာဘာဖြစ်သွားဥပတိပဲချုပ်ပြောက်သွားချုပ်ပြောက်သွားဘယ်မှာသွားခြေစုပ်ရတံပိဆိုင်ကိုခြေစုပ်ပြုတယ် တမ္ပရိဆိုင်စွာပါတတ်လည်းမနောတဒါကြည့်ပြီဘုရားကမနောဓာတုတန်သံမြုတ်တကသဓမ္မမနောဓာသုံးပါလေမနောဓာဆိုတာနော်တမ္ပရိဆိုင်ဒုရလည်းစိတ်စေတသိက်စိတ်ဆိုရင်စေတသိက်ကဖြစ်တော့တန်သံမြုတ်တကနိယဓမ္မနာနန္ဒပစ္စိနာပစ္စယောဒါကစေဝဝဉ္စိတ်နဲ့တမ္ပရိဆိုင်ဒါအတွက် နောက်တစ်ခုကျတော့တံပရိဆိုင်နဲ့တာနေရဏဒီအတွက်ကြည်ပြီးဘုရားကတံပရိဆိုင်ကိုကြည်ပြီးတော့ပါဟောလေအနောဓာတုစေတသိက်တွေပါတော့တန်တံပြုတ်တကာဇဓမ္မသူ့နောက်သူကနေဥပတိပင်းချုပ်ပြောက်သွားပြီနောက်ကတံတိရဏရောက်လာပြီအဲ့ဒါအတွက်မနောဝိညာဏဓာတုယသူကလည်းစိတ်စေတသိက်တွေတူပြီးတော့တန်တံပြုတ်တကာနိသာဓမ္မနံနန္ဒရာပစ္စေနာပစ္စယော နောက်တစ်ခုကာယဝိညာဉ်စိတ်နော်ကိုယ်မှာလည်းကိုယ်ကြည်တတ်နော်ဘယ်နာထိတိအကုန်လုံးခံစားမှုရတယ်ဆိုရင်တော့ကိုယ်ကြည်တတ်ကလည်းကောင်းနေမယ်တယောက်ယောက်ကလည်းလာပြီးထိလိုက်မယ်နော်အဲ့ဒါဆိုရင်တော့တွေ့ထိသိစိတ်ပေါ့ကာယဝိညာဉ်စိတ်ဖြစ်မယ်ဒီအာယုံကိုဖုဒ္ဓဘာယုံလက်ခံတဲ့တမ္ပတိဆိုင်ဒီအာယုံကိုစုံစမ်းတဲ့တာနေတနာဒီသုံးခုကိုကြည့်ပြီးတော့ဘုရားကပါဟောတယ်ကာယဝိညာဏတ ထိသိစိတ်မှာလည်းကောင်းတာထိသိမယ်မကောင်းနှစ်မျိုးပေါ့ဗျာနှစ်မျိုးကြောင့်မဒွေဒီကောင်းဒွေကိုကြည့်ပြီးတော့ဘုရားကကာယဝိညာဏဓာတုဒါဟောတယ်ပေါ့ဗျာသူကစေတသိက်တွေနဲ့တူတူကပြေတော့တန်တန်ပြေတကစားဓမ္မဒါသဗ္ဗစေတသာနာစိတ်ခုနှစ်ခုဒီစိတ်ကလည်းဥပတိပင်ချုပ်ပြောက်သွားဘယ်ရောက်တော့တမ္ပတိဆိုင်ကိုသွားခြေစုပြုတော့တမ္ပတိဆိုင်ဆိုတာပါတာလေမနောတမနောဓာတုယဒါတမ္ပတိဆိုင် ဒီတမ္ပဏိဇယောနဲ့စေတသိက်တွေနဲ့အတူတူကဖြစ်တော့မနောဓာတုယတန်တံမြေတကနိစ္စဓမ္မနံဒီလိုမှတ်မယ်ဒီမှာဒီမှာဒီမနောဓာအနန္တရပစ္စေနပစ္စယောနော်ဒါတခုပေါ့နော်ပြီးတော့မှဘုန်းကြီးတို့ဒီတမ္ပတိဆိုင်ကနေပြီးတော့တန်တေနာဒီဖြစ်စဉ်လေးအာယုပြုတ်တာတမ္ပတိဆိုင်တွဲဘုရားပါဟောလဲမနောဓာတုသူနဲ့တူရှင်မောရှင်မဲစေတသိက်တွေကို တန်တံမြုတ်ကအနိစ္စတန်တံမြုတ်ကစဓမ္မသူနောကတန်တိရဏဖြစ်တယ်ဒီတန်တိရဏကိုတော့မနောဝိညာဏဓာတ်သူကလည်းစေတသိက်တွေနဲ့သူဖြစ်တဲ့တန်တံမြုတ်ကအနိစ္စဓမ္မနံနန္ဒရပစ္စေနာပစ္စယောအဲ့ဒါဘယ်နှချက်ရှိသွားပြီလဲ၁၀ချက်ပဲနော်ခုန ဒါကအချားမရှိအချားမရှိပဲနဲ့ကျေစုပြီးတဲ့အနန္တဖြစ်စေရောသမန္တရာဖြစ်စေရောဒီပါဠိကဒီတိုင်းမှာဟောမှာနောက်ပါဠိဟောနိုင်သေးတယ်နတ္ထိရှစ်စိတ်ကချုပ်ပြောက်သွားမှမရှိအောင်ချုပ်ပြောက်ပေးလိုက်တဲ့ခါကျတော့နောက်စိတ်ကိုကျေစုပြုသလိုဖြစ်သွားအဲကြောင့်နတ္ထိပစ္စေနပစ္စယောဒါလည်းရဟုတ်လား နောက်စိတ်တွေဖြစ်ပေါ်လာဖို့အတွက်ရှေ့စိတ်တွေကချုပ်ပြောက်ကင်းကွာသွားတဲ့အတွက်ဝိကတပစ္စည်းနဲ့လည်းကျေစုပြဝိကတပစ္စည်းနာပစ္စည်းရောနော်ဒီသုံးခုတော့မှတ်တာဒီသုံးခုကိုကြည့်ပြီးတော့ဘုရားရှင်ကဆက်ကြဟောသွားတယ်ဒါစိတ်ထက်မြောင်ကြည့်လိုက်ပေါ့ဝိရိတစ်ခုလောက်ရရင်ဒါမှတ်လို့ရပါတယ်ကြံတဲ့ဟာတွေကိုတော့အဲ့မှာအဲ့တော့ရှင်ဘုရားဒီမှာဟောသွားဘုရားကသကုညင်သောတာဝိညာဉ်ခန္ဓာဝိညာဉ်ဇေဝဝိညာဉ်ကာယဝိညာဉ် ဒွေပိစိန်တစ်စေဒွေပိဇာဝိညာဉ်တစ်စေဟောပြီးသွားပြီအာတာမရိဇန်တာနေတာဟောပြီးသွားပြီကျန်တဲ့အားတွေကြဘယ်လိုမှတ်ရမလဲဗျာဘယ်ရဘယ်လိုပဋ္ဌာန်းအနေနဲ့ဟောတာလဲအဲဒီမှာခုနှစ်ချက်အနေနဲ့ဟောသွားဒါလေးသိဖို့နော်ခုနှစ်ချက်အနေနဲ့ဟောနော်ကုသိုလ်အကုသိုလ်ပိုင်းပေါ့နော်ဒီကုသိုလ်အကုသိုလ်ပိုင်းじゃဒီဇောပိုင်းကိုနားလည်ရတာမယ်ဟုတ်တော်ဇောပေါ့ဒီဟုတ်တော်နေရာမှာဘုန်းကြီးခုနပြောခဲ့ပြီ ယောနိတော်မနတိကာတာအာယောနိတော်မနတိကာတာနော်ခုနအပေါ်ကဝိကိတရားပုံရှင်းတာပေါ့နော်ယောနိတော်မနတိကာတာအာယောနိတော်မနတိကာတာဟောအိမ်မှာကြည်လာဝုတ်ထောယောနိတော်မနတိကာတာဆင်ညာနှလုံးသွင်းတတ်ရင်ဒီဇောတွေကဘာဖြစ်မလဲကုသိုလ်ဇောဖြစ်မယ်ဘုန်းကြီးကတတိလွတ်သွားမယ်ဘုန်းကြီးကစာရင်သိနေတတိလွတ်ပြီးတောင်ပြောမြောင်ပြောပြောနေတာအကုသိုလ်တွေပဲကြာ နောင်ဝေဖန်မြောက်ဝေဖန်ဝေဖန်နေတဲ့အကုသိုလ်တွေကြီးပဲကိုကဟိုစိတ်စေနာတန်တန်နေနေဟိုကိုကတင် जा ပုတ်ချနေမယ်ဟိုဒီပုဂ္ဂိုလ်ကြီးကိုနားလဲသလိုနားလဲစေပါစေနားလဲပါစေတော့ဒီလိုစိတ်ထားမျိုးနဲ့တင်ပြပေးနေနော်အခုကုညီပေးတယ်လို့ဘုန်းကြီးတောက်တယ်လည်းမလောက်နိုင်ပါဘူးတပါးတယ်လည်းမလောက်နိုင်ပါဘူးအကုန်လုံးကဝိုင်းကုညီပေးတဲ့အခါကျတော့ဘုရားဒီမှာဇေယျတွေပါတယ်နော်အကုန်လုံးကြည့်ပြီးတော့ဟိုနားလဲသဘောပေါက်တာပေါ့နော် ဟောကိုကတတိလွတ်သွားမယ်အာယောနိတော်မနိတိကာလဖြစ်သွားမယ်ဆိုရင်ဆင်ញနှလုံးမသွင်းတော့ဘူးတနည်းအားဖြင့်နော်မကောင်းတာကြည်မယ်မကောင်းတာတွေးမယ်ဒါမျိုးဆိုရင်တော့ဘာဖြစ်အာကုသူစောတယ်စောတာပေါ့အဲတော့ဘုရိသင်သောတော်မန္တရာကနာဂန်တိုင်အောင်ဒီဥထောဒီမှာဥထောမှာယောနိတော်မနိတိကာရအာယောနိတော်မနိတိကာရပေါ်မှာမူတည်ပြီးတော့ကုသိုလ်စောအကုသိုလ်စောဖြစ်တယ်လို့မှတ်ပါ ယန္တာဖြစ်သွားပြီဆိုတော့ကိလေသာပယ်ရသွားပြီအကုသိုလ်လုံးဝမဖြစ်တော့ပါဘူးကုသိုလ်ဖြစ်သလားဆိုမှဖြစ်ပါအောင်မြုပ်ကမြဖြစ်တွေ့တဲ့ကိရိယာဆိုဆောတယ်ဒါလေးတွေသိထားနော်ပြီးတော့ဒီနေရာမှာကျတော့အရေးကြီးလာတာဟောဒီနေဒီခုနှစ်ချက်ဟောတဲ့နေရာမှာကျတော့ဒီဝီထီတွေကိုဘုန်းကြီးတို့ပါဝေပါဟောဒါဝိပဿနာကရိယာလားကုသိုလ်လားအကုသိုလ်လားဒါတွေသိထားနော် ဘုန်းကြီးတို့ပရိသန္တိစိတ်တို့ဘဝင်စိတ်တို့သုတိစိတ်တို့ဒါဝိပဿနာကြီးနော်အဲ့ဒီပြေဆရာဝိသီမှာဆိုရင်ပြေဆရာဝဇံပြေဆရာဝဇံဆိုတာအာဟိကရိယာစိတ်ထဲမှာပါမနောရရဝဇံကြောင့်မနောရဝတိကြောင့်မနောရဝဇံပေါ့မနောရဝဇံလည်းအာဟိကရိယာထဲမှာပါဒါကရိယာစိတ်နော်ပြေဆရာဝဇံမနောရဝဇံမှရင်ကရိယာစိတ်ထဲမှာပါတယ်ဒီလိုမှတ်ထားမယ် ပြီးတော့သကုညင်သောတာဝဉ္ခာနာဝဉ္ဇေဝဝဉ္ကာယဝဉ္ဒါတွေကလေကုသိုလ်မကောင်းတာမြင်အကုသိုလ်ချိုးပေါ့ကောင်းတာမြင်ကြားရရင်ဒါကုသိုလ်ချိုးပေါ့ဝိပတ်တည်းကြီးပဲဒီလိုလေးခွဲတာမယ်နော်ဒါဇာတိပေတာမြင်ဩဒီစိတ်တွေကဒါကုသိုလ်လားအကုသိုလ်လားဝိပတ်လားကရိယာတာခွဲတာတမ္ပရိဆိုင်နော်ကောင်းတာလည်းခန္ဓာရှိတယ်မကောင်းတာလည်းကောင်းချိုးပေါ့မကောင်းချိုးပေါ့ဒါလည်းဝိပတ်ပဲ တဏှိရဏလည်းကောင်းတာစုံစမ်းတယ်ကောင်းကျိုးစုံစမ်းမကောင်းကျိုးစုံစမ်းတယ်ဒါလည်းဝိပက်ပဲဟုတ်ထောဆိုတာခုနပြောတဲ့ဒီမရဏဝဇံနော်မရဏဝဇံဟုတ်ထောအနေနဲ့တုံးတာဒါကြောင့်ခုနလိုလေးမှတ်ထားဘုန်းကြီးတို့ပြင်းစရဒွါရဝီထီတွေမှာဆိုရင်ဇောရှိမှာဆိုရင်ဟုတ်ထောဖြစ်တယ်မနောရရဝီထီတွေမှာဆိုရင်ဇောရှိမှာမနောရဝဇံဖြစ်တယ်ဒီဟုတ်ထောပဲပြောပြောမနောရဝဇံပဲပြောပြောဒါပါလေ ကရိယာစိတ်ဒီလိုမှတ်တာဒါသိတာမယ်ဒါသိရင်ဒီခုနှစ်ချက်ကလွယ်လွယ်လေးပဲပြီးသွားတယ်နော်ဒီတဝီထီလောက်ဒီပြည့်တော်ဝီထီလောက်သိရင်ကိုဘုန်းကြီးတို့တော်တော်လေးအကျိုးများပါပြီဒါကိုဘုန်းကြီးတို့ဟောတာယူတတ်ပါလိမ့်နော်ဒီဟုတ်တော်ကနေခုနပြောတယ်ဒီဇောတွေဟောဆင်ញနှလုံးသွင်းတတ်ပြီဟောဆင်ញနှလုံးဟောတတိလွတ်ပြီဘုန်းကြီးပြောနေမယ်ဆိုရင်ဒါအကုသိုလ်ဆိုဆုံးပါနော် ဘုန်းကြီးတို့တတိလွတ်ပြီးတော့လုပ်မယ်၊ကိုင်မယ်၊ပြောမယ်၊ဆုံးမယ်၊တွေးမယ်နော်အဲ့ဒါဆိုရင်ဘာဆုံးလဲအာဟုတုဇောတွေဆုံးမယ်အာယောနိတော်မြေတကကိုယ်တဏ္ဍမှာရှိနေမယ်အကောင်းမမြတ်တတ်ဘူးဆိုရင်အာယောနိတော်မြေတကလားဒါဆိုရင်အာဟုတုဇောတွေသိကြပါမယ်ဟိုကောဆင်ញံနှလုံးသွင်းတာပြီဘလောက်ဆိုးတဲ့အာယုံဖြစ်လို့နေဘလောက်မကောင်းတဲ့အာယုံဖြစ်လို့နေနိကို့မှာယောနိတော်မနိတိကရှိမယ်တတိဉဏ်ရှိမယ်ဆိုရင်တော့ကုသိုလ်ဆိုရှိတယ်ဖြစ်တယ်ဒီလိုမှတ်ထားမှာနော် ဒီမနောဥစားမဲ့ဆုံးဖြတ်တာဒီဥတော်ကပဲဆုံးဖြတ်တာပဲအထူးပဲဒီကုသိုလ်အကုသိုလ်ဖြစ်အောင်နော်ဖြစ်စတော့ဒေါရဝီထိမှာဆိုဟိုတော်ဆုံးပြဟိုတော်နဲ့မနောတော်ဥစားအတူတူပဲမနောဒေါရဝီထိမှာကျတော့ဒီကုသိုလ်ဆိုအကုသိုလ်ဆိုမနောဒေါရဝီစားဆုံးဖြတ်တဲ့ဒါပဲဟောတော့ဆုံးဖြတ်တယ်ဆိုဆင်ញနှလုံးသွင်းမှုတတ်တာပြောတာပါပဲဆင်ញနှလုံးသွင်းမှုမတတ်ဘူးဆိုအကုသိုလ်ဆိုဆုံးမယ်ဆင်နှလုံးမသွင်းတတ်ဘူးဆိုတာတတိလွတ်နေဉာဏ်လွတ်နေ စင်ညာနှလုံးသွင်းတတ်မယ်ဆိုရင်တော့ကုသိုလ်ဆိုဆောတာပဲနော်မလူတူကြောက်ကိုအမြင်ဆောင်လို့ပြောလာပြောသူ့မြင်ရသူ့ထင်ပြောတာပဲကိုမမဟုတ်တာပဲဟောအဲ့ဒီလိုစင်ညာနှလုံးသွင်းဟောကိုမှဘာမှအကုသိုလ်မဖြစ်ကုသိုလ်ဆောပဲဖြစ်ပါတာနော်အဲ့ဒါမျိုးဘုရားရဟနာများကြကိရိယာဆိုဆောတယ်အဲ့တော့ဇောတွေမှာကကုသိုလ်လည်းဖြစ်မှာအကုသိုလ်ဇောလည်းဖြစ်မှာကိရိယာဇောလည်းဖြစ်မှာဒါမှတ်ထားမယ် ။ဘာကြောင့်ဒီလိုကွဲသွားလဲခုနလိုဒါကြတော့ဘုန်းကြီးတို့လုပ်ငန်းပိုင်းလုပ်တဲ့ပုံကများပြောရတာပိုနားလေနော်။ကိုယ်တရားအထောက်နေတဲ့ပုံတတိလွတ်သွားရင်ဟောကြည့်လိုက်ကိုယ်စိတ်ထဲမှာပြန်သုံးသပ်ကြည့်လိုက်မစိတ်နဲ့အောင်နဲ့မကဘူးတတိလွတ်နေဟာဟိုဟာတွေးတွေဝင်ဒီဟာတွေးတွေအကုသိုလ်စောတွေပဲ။ဩမစိတ်နဲ့အောင်နဲ့ကတ်သွားပြီဆိုအကုသိုလ်စောတွေမလားတော့ဒီမစိတ်နဲ့အောင်နဲ့ကတ်ပြီးနေကုသိုလ်တွေတတိတို့ညာတို့ဆိုကုသိုလ်ဘက်မှာမရှိအကုသိုလ်ဘက်မှာမရှိဘူး ဒါကြောင့်မှတ်စင်အောင်ကောက်အောင်လို့မှတ်စင်အောင်ကောက်အောင်ကြိုးစားဒီလိုဘုန်းကြီးတို့ကမ္ဘာတန်းဆရာများတိုက်တွန်းကြဒါကြောင့်ဘုန်းကြီးတို့တကယ်လုပ်တဲ့ပုံကများကြလုပ်ငန်းသဘောနဲ့တင်လိုက်ပို့ပြီးတော့နားလဲသဘောပေါက်တွင်ဇောပြီးတော့တရားယုံတရားယုံကြတော့ဟုတ်လားဝိက္ခာတန်နိရဏသုံးပါးနဲ့မဟာဝိပဿနာရတော့ဝိပဿစိတ်တွေကြည့်ဒါလေးတွေသိထားဖို့ပေါ့ဗျာ အဲ့ဒါလောက်သိထားရင်ကိုဘုန်းကြီးတို့ကဒီတဝိတိလောက်သိထားရင်ကိုကျန်တဲ့ခုနှစ်ချက်ကနားလေသွားလိမ့်မယ်နော်ပြေစရာတဝိတိလောက်ဒါပြေစရာဝိတိခေါ်တယ်ဘလောက်သိထားရင်တော့ဘဲဝိတိဖြစ်လို့နေနေဒီခုနှစ်ချက်ကတော့ဝင်သွားလိုက်မယ်နော်ဒီပြေစရာဝိတိတွေပါလို့ကြတော့ဒီဆက်ချက်ပါဝင်သွားမယ်ကျန်တဲ့မနောရဝိတိတွေဟုတ်လားဇာနာဝိတိမကဝိတိပြီးတော့ဘုန်းကြီးတို့ပြောပါမယ်နော်ဒီနေ့ဒီຢာလေးတွေရိုက်ဖို့ခိုင်းတာအဲ့ဒါလေးတွေဆက်ပြောင်း ပထမဒီခုနှစ်ချက်အရင်ကြည့်လိုက်မယ်နော်ဒီခုနှစ်ချက်ကြည့်ကြည့်လိုက်ပုရိမာပုရိမာကုသလဓမ္မဟုတ်လားပစ္စည်းမနာပြီးတော့ကုသလဓမ္မနာတာပစ္စည်းပြီးတော့ရှေ့ရှိကစိတ်ကလည်းကုသိုလ်စိတ်နောက်ကလည်းကုသိုလ်စိတ်ကိုခြေစုပ်ပြီးဒါဇောတွေပဲဇောခုနှစ်ချိန်ကိုပြောတာဒီဇောခုနှစ်ချိန်နော်ဒါပထမဇောကကုသိုလ်စိတ်ဖြစ်မယ်ဟောရှေ့ကဘုရား ယောနိတော်မဏိကတော့ဆင်ញံနှလုံးဒီမနောဝိဇံယောနိတော်မဏိကဆင်ဟောဒါကုသိုလ်ဆိုဖြစ်သွားတာပဲနော်ပရမဇောကလည်းကုသိုလ်ဒုတိယဇောလည်းကုသိုလ်ပရမဇောချုပ်ပြောက်သွားတော့ဒုတိယဇောဖြစ်ဒါကိုပုရိမာပုရိမာကုသဓမ္မရှေ့ရှေ့ကပရမဇောဆိုတဲ့စိတ်စေတေတရားတွေကိုဘုရားပါလို့ပုရိမာပုရိမာကုသဓမ္မဒုတိယဇောဆိုတဲ့စိတ်စေတေတရားတွေကိုပါလို့ပစ္စည်းမာနပစ္စည်းမာနကုသဓမ္မနန္ဒပစ္စည်းနာပစ္စယော နော်အဒုတိယဇောနဲ့တတိယဇောလည်းကုသိုလ်ဇောနဲ့ကုသိုလ်ဇောခြေစုပြုတာပဲတတိယဇောနဲ့သုဒ္ဓဇောနဲ့ကုသိုလ်ဇောနဲ့ကုသိုလ်ဇောခြေစုပြုတာပဲသုဒ္ဓဇောနဲ့ပစ္စမဇောဒါလည်းကုသိုလ်နဲ့ကုသိုလ်ခြေစုပြုတာပဲပစ္စမဇောနဲ့သတ္တမဇောဒါကုသိုလ်နဲ့ကုသိုလ်ခြေစုပြုတာသတ္တမဇောနဲ့တတ္တမဇောဒါလည်းကုသိုလ်နဲ့ကုသိုလ်ခြေစုပြုတာဘာမှမကြောင်ဘုရားဟောလိုက်တာနော်ဓမ္မဒီသုံးချက်ဟောတယ် ကျန်တာတွေအဲ့လိုစာဟောတယ်ဒါလေးကြည့်တာဒါကိုကြည့်ပြီးတော့ပုရိမာပုရိမာကုသလဓမ္မပစ္စည်းမနပစ္စည်းမနကုသလနာဓမ္မနန္ဒပစ္စည်းနာပစ္စည်းရောဒီနေရာဇောတွေကကုသိုလ်ဇောကိုရည်ရွယ်တယ်နော်ဒီဇောခုနှစ်ချက်ဒါမှတ်တာနောက်ဆက်ကြည့်မယ်ဟောတတ္တမဇောတတ္တမဇောကြတော့ကုသိုလ်နော်တရားယုံကြတော့ဝိဘက်ဖြစ်ပါတယ်နော်ဘုန်းကြီးတို့ ဗျာကတဆိုတာဘာခေါ်လဲဝိပဿနာကရိယာစိတ်ကိုဗျာကတရုပ်နိဗ္ဗာန်ဒီမှာလေးရေးထားတယ်အဲ့ဒါဆိုပုံနာလေးအဲ့ဒီရှိကတတ္တမဇောကိုရေးပြီးဘုရားပါဟောလေပူရိမာပူရိမာကုသလာဓမ္မနောက်ကတရားယုံကိုရည်ရွယ်ပြီးတော့ပစ္စည်းမာနပစ္စည်းမာနဗျာကရဓမ္မနန္ဒပစ္စည်းနာပစ္စည်းရောတရားယုံဆိုဝိပတ်လေဝိပတ်ဆိုတော့ဗျာကရတရားဒါလေးမြင်လိုက်စိတ်ထဲမှာမြင်ပြီးရှုလိုက်ဟောဘုရားကဒါကိုရည်ရွယ်ဟောတာပဲ ဒီဖြစ်စဉ်ကိုယူရပါဟောတာပဲအဲရုပ်တခါကြရင်တော့ရှေးဟာဒါအကြောင်းတရားပေါ့နော်ဒီအကြောင်းတရားချုပ်ငိမ့်သွားမှဒီကြိုတရားဆိုဖြစ်ပေါ်လာဘာပစ္စည်းနဲ့ကျေစုပြအနန္တပစ္စည်းတတ္တိပြကျေစုပြုတယ်လို့မှတ်ထားဒါကဘုန်းကြီးတို့ကစင်ញနှလုံးသွင်းတတ်တဲ့ပုံကုများကြတော့ဒီလိုဖြစ်တာပေါ့နော်ဟောဒီမှာကြည့်လိုက် ကုသိုလ်ကနေပြီးတော့ကုသိုလ်ဖြစ်တဲ့ရှေးရှေးကုသိုလ်ကြောင့်နောက်ကုသိုလ်ကျေစုပြုတယ် နော်ရှေ့ရှေ့ကုသိုလ်ကြောင့်အကုသိုလ်မပါဘူးနော်ဒီမှာလည်းအကုသိုလ်ကနောက်မှသူ့နောက်ကကြည်လိုက်ပြီသူ့နောက်မှာဇောရဲ့နောက်မှာတရားရောအကုသိုလ်မဖြစ်ဘူးနော်အဲ့ဒါမျိုးကြောင့်မို့သူကဒီနေရာမှာကုသိုလ်ပြီးတော့နော်ကုသိုလ်ဆိုနောက်မှာအကုသိုလ်ဆိုဖြစ်တာမရှိတဲ့အတွက်အဲ့ဒီဟာမရဘူးနော်နှစ်ချက်ပဲရမှာကုသိုလ်ချင်းချင်းဖြစ်တဲ့အတွက်ဒါကိုကုသိုလ်ဆိုအာဒုဏပစ္စည်းမှာဒါလေးတွေ့လိုက်မယ်နောက်ပြီးတော့ဒီတတ္တမဇောနဲ့တရားယုံအတွက်ရည်ရကြည့်လိုက် နော်တာလမဇောကုသိုလ်ဆိုတော့နောက်ဒါဝိဘက်ဒါကြောင့်မို့ဖြာကရပဲရနှစ်ချက်ပဲရတယ်ဒါလေးမှတ်တာ အကုသိုလ်လည်းဒီတိုင်းပဲနော်အကုသိုလ်ကြည်လာအကုသိုလ်တွေမှာကြတော့ဒီကဘာလဲဖုံတတိလွတ်နေတဲ့ပုံပုံများပြောတယ်အာတတိလွတ်ပြီးပြောဟာဆိုဟာနေရထိုင်ဟာနော်လူတွေဘုန်းကြီးတွေအများကြီးပဲတတိလွတ်နေတဲ့ခါကျဘာဖြစ်လဲအကုသိုလ်တွေရသူဖြစ်နေဒါမျိုးပေါ့ ဒါကြောင့်ဘုန်းကြီးတို့ကကိုယ်တဏ္ဍာမှာကုသိုလ်နဲ့နေမလားအကုသိုလ်နဲ့နေမလားသုံးဖို့ယောနိတော်မနေတကာနေမလားအယောနိတော်မနေတကာနေမလားတရားလုပ်တယ်ဆိုတော့ကိုယ်တဏ္ဍာမှာယောနိတော်မတိကာရတွေအကောင်လုပ်ပေးတာကုသိုလ်တရားတွေအကောင်လုပ်ပေးတာပဲဒါကြောင့်တရားများများလုပ်ပါတရားမလုပ်တဲ့ပုဂ္ဂိုလ်ကတတိယလွတ်တတိလွတ်တော့အကုသိုလ်ဖြစ်တာဟုတ်ဗျာတတိတွေညာနေရှိနေတဲ့ပုဂ္ဂိုလ်တော့ကုသိုလ်ဖြစ်တာပေါ့နော်ဟောတတိလွတ်တဲ့ပုဂ္ဂိုလ်များဘုရားပါဟောလိုက်လေဒီ ဒီဇောတွေကအကုသိုလ်ဇောပဲမြင်စရာကိုကြည့်ပြီးတော့ဟုတ်လားသူမှာသဘောကျနေလောဘဇောဖြစ်ဒီအာယုကိုမြင်လိုက်တဲ့အခါမှာသဘောမကျတဲ့အာယုဟာသူမှာဒေါသဇောတွေဖြစ်နေပြီဒါမျိုးပြောတာလောဘဇောပဲဖြစ်ဖြစ်ဒေါသဇောဖြစ်ဒါဆက်တက်ဖြစ်တော့လောဘဇောဆိုလည်းခုနှစ်ကြိမ်ဖြစ်မှာပဲဒေါသဇောဆိုလည်းခုနှစ်ကြိမ်ဖြစ်မှာနော်အဲ့တော့ဗရမဇောကနေဒုတိယဇောကိုခြေစုပ်ပြုတ်မယ် ပရမဇောချုပ်ပြောက်ပြီးမှဒုတိယဇောဖြစ်တယ်ဒုတိယဇောချုပ်ပြောက်ပြီးတော့တတိယဇောဖြစ်တယ်နေရောပရမဇောကနေပြီးတော့ဒီစာရမဇောတိအောင်အဲတခုပြီးတခုပေါ့အဲပရမဇောကနေဒုတိယဇောဒါဝပုရိမာပုရိမာအာဟုလာဓမ္မပစ္စည်းမနာပစ္စည်းမနာအာဟုလာဓမ္မနာနာပစ္စေနာပစ္စယောပုရိမာပုရိမာအာဟုလာဓမ္မဆိုတာပရမဇောဟာလောဘဇောသုံးဖို့ဒေါသဇောစေစေတသိဒါဝကြီးပဲ ဒုတိယဇောအတွက်ဒုတိယလောဘဇောသို့မဟုတ်ဒုတိယဒေါသဇောအတွက်ရည်ရွယ်ပြီးပစ္စည်းမနံပစ္စည်းမနံအာဟုလနာဓမ္မနံကစိတ်စိတ်တေကုန်ပါလေနော်အနန္တပစ္စည်းနာပစ္စည်းယောခုနတိုင်းမှတ်တော့ရမဇောနဲ့ဒုတိယဇောဒါတစ်ခုစီတစ်ခုစီကိုရည်ရွယ်ဟောတာနော်ဟိုဒီမှာတော့ပေါက်ဟောတာတကယ်တမ်းကျဖြစ်ဖြစ်စဉ်ကရမဇောချုပ်မှဒုတိယဇောဖြစ်တယ်နော်ဒုတိယဇောဖြုံမှတတိယဇောဖြစ်တတိယဇောချုပ်ပြောက်သွားဆိုတာဆိုအဲ့ဒီဒီဟာလေးတွေ တစ်ခုဒီတစ်ခုဒီရည်ရွယ်ပြီးတော့ဘုရားကဒီမှာပေါင်းဟောသွားတော့တကယ်တော့ဖြစ်စရာတစ်ခုဒီပဲတစ်ခုဒီဟောနေကြာကြီးပဲဒါကြောင့်ပဋ္ဌာန်းတရားကိုချက်လိုက်အများကြီးဖြစ်တယ်ဆိုတာအဲ့ဒါကိုပြောလို့အဲဒီဇောနောတတ္တမဇောနော လောဘဇောသုံးဖို့ဒေါသဇောအဲ့ဒီဇောနောမှာကြာပါပြတရားယုံတရားယုံဆိုပါလေဝိပက်ရှေ့ကဇောဟာလောဘဇောအကုသို့ဒေါသဇောအကုသို့နောက်ကတရားယုံပါလေ ဝိပက်နော်ဒီဇောတွေအရှိန်ဝါပြင်းထန်တော့ဒေါသဇောလည်းအရှိန်ကပြင်းထန်တော့ဒရာယုံတိကဆက်ခံစားတယ်ဒီလောဘဇောတွေကတိတ်ပြင်းထန်နေတော့ဒရာယုံတိကဆက်ဖြတ်တယ်နော်အဲ့ဒါကိုရည်ရွယ်ပြီးတော့ဘုရားပေါင်းတယ်ပုရိမာပုရိမာအာဟုဒရာဓမ္မဒါတတ္တမဇောရဲ့တတ္တမဇောနဲ့စိတ်စေတသိက်တွေကိုဆိုလိုတယ်သူ့နောက်မှာတရားယုံဖြစ်တယ်ဒါကိုရည်ပဲပြီးပစ္စည်းမာနပစ္စည်းမာနယာဂရဏဓမ္မနာ အနန္တပစ္စေနပစ္စယောဒီဟုတ်တော်ရဲ့နောက်မှာနရဝဇန်ရဲ့နောက်မှာပြစ္ဆရဝဇန်ဆိုရင်ပြစ္ဆရဝိထိဆိုရင်ဟုတ်တော်ရဲ့နောက်မှာဇောတွေခုနှစ်ချင်းဖြစ်မယ်မနရဝိထိဆိုရင်မနရနောက်မှာဇောခုနှစ်ချင်းဖြစ်တယ်ဒီဇောတွေပေါ်မှာခုနဘုန်းကြီးတို့တတိဉဏ်ရှိတဲ့ပုဂ္ဂိုလ်များကြတော့ကုသိုလ်ဇောတွေဖြစ်မယ်မှတ်ထားမယ် တတိညာလွတ်တဲ့ပုံကုံများဘုံကြီးပြေလူပြေပြေရာပြေပြေဩဘာဖြစ်မလဲအကုသိုလ်စောတွေသူတဏ္ဍမဆက်တိုက်ဖြစ်နေမယ်ဒီလိုမှတ်ထားလိုက်ပါအဲတော့ဒါကုံသွားပြီပေါ့နော်ကုံသွားတယ်မကုံလို့ဒါဘုန်းကြီးတို့ပုရုဇဉ်သောတာပန်သရကံအနာကံအတွက်ရည်ရွယ်တယ်ဩယန္နာပုဂ္ဂိုလ်အတွက်ကြံသေးတယ်ယန္နာပုဂ္ဂိုလ်အတွက်ကြံသွားကြအောင်လို့နော်ဗျာကတအနေဗျာကတကျေစုပြုတယ်ဟောတော့ဉာဏ်နဲ့ဒါကိုလည်းပြောလို့ရပါတယ်နော်ဒီမှာပဲ ကြည်လိုက်ယဟန္တာပုဂ္ဂိုလ်များကြတော့မြတ်ရဆင်ញနှလုံးသွင်းတတ်တယ်လေ။ဥထောတွေ့သမျှအာယုန်နေ။ဘုရားဥစားအတွေ့အာယုန်နဲ့မှာဘာအာယုန်မဖြစ်သူကဆင်ញနှလုံးသွင်းတတ်တယ်။ဇောရဘာဇောဖြစ်မလဲ။ကုသိုလ်တော့မဖြစ်တော့ဘူးနော်။ပြုကများမတ်တာ ဖြစ်တဲ့ကရိယာဇောတွေပဲဖြစ်တယ်နော်။အဲ့တော့ဒီဇောတွေကရှေးရဇောလည်းကရိယာယဟန္တာပုဂ္ဂိုလ်တဏ္ဍမှာဆိုရင်ပိစရဝုဒ္ဓိဖြစ်ဖြစ်မနောရဝုဒ္ဓိဖြစ်ဖြစ် ယန္နာဘုဝေတနာမှာကရိယာဇောတွေပဲဖြစ်တယ်ပရမဇောကလည်းကရိယာဇောဒုတိယဇောကရိယာဇောပရမဇောကိုရည်ရွယ်ပြီးတော့မြတ်စွာဘုရားကပုရိမပုရိမဗျာဂလာဓမ္မပရမဇောရဲ့စိတ်စေတသိက်တွေပေါ့ဗျာဒါပရမဇောချုပ်ပြောက်သွားမှဒုတိယဇောကလာတာကိုပရမဇောမရှိမှဒုတိယဇောကငါပြောပြနတ်တိပစ္စည်းကိုလည်းပြောလိုက်ပရမဇောကင်းကွာသွားတဲ့ချိန်မှမှ ဒုတိယဇောဖြစ်တဲ့အတွက်ဝိကိတပစ္စည်းပဲခေါ်တယ်အနန္တပစ္စည်းသမဏကုတ်ခေါ်လို့ရတာနော်ဒါကြောင့်မို့အဲ့ဒီအရာတွေအတွက်ရည်ရွယ်ပြီးဘုရားကဘာဟောလဲပုရိမာပုရိမာဗျာဂရဓမ္မဒါပရမဇောဒုတိယဇောကိုရည်ရွယ်ပြီးတော့ပစ္စည်းမာနံပစ္စည်းမာနံဗျာဂရဏဓမ္မနံစိတ်စေတသိက်တွေပါနော်နန္ဒပစ္စည်းနာပစ္စည်းရောနောက်ဒီနေရာမှာတူတာတွေသွားလိုက်မယ်နော် တမန္တရပစ္စေနာပစ္စယောနတ္တိပစ္စေနာပစ္စယောဝိကတပစ္စေနာပစ္စယောဒါတွေတူသွားပြီအဲ့လိုမှတ်မယ်။နောက်ဒုတိယဇောနဲ့တတိယဇောဒီတိုင်းမှာဟောတယ်ဒါအတူတူပဲဒုတိယဇောတာဒုတိယဇောတွေပုရိမပုရိမဗျာဂရဓမ္မပစ္စည်းမာနပစ္စည်းမာနဗျာဂရဓမ္မအနန္တပစ္စေနာပစ္စယောဒုတိယဇောနဲ့တတိယဇောတတိယဇောနဲ့သုဒ္ဓဇောသုဒ္ဓဇောနဲ့ပစ္စမဇောပစ္စမဇောနဲ့ ဆဋ္ဌမဇောဆဋ္ဌမဇောတတ္တမဇောတိုင်အောင်ဒီတိုင်းပဲဆက်ဟောသွားတယ်လို့မှတ်သွားမယ်နော်ဒီလိုမှတ်ပြီးတော့မှာကကြဒီမှာဗျာဂရာပုရိမာပုရိမာဗျာဂရာဓမ္မပစ္စည်းမဟောဗျာဂရရှိကဗျာဂရနောက်မှာပစ္စည်းမကုသလနာဓမ္မနာနန္ဒပစ္စည်းနာပစ္စယောဒါလေးပါလာဒါလေးကြည့်မယ်နော်ဒါကြဘာလို့ဆိုလို့ ਆ လဲဟလာဗျာဂရနောက်မှာကုသိုလ်တွေဖြစ်တယ် ဒါမျိုးလေးတွေပေါ့ဒီဟာကြတော့ဘုန်းကြီးတို့အဲသူတို့ဘယ်ဝသွားမလဲဆိုတော့ဘယ်ဝိထိကြည့်မလဲဆိုတော့ပြာကတနောက်မှာအပြာကတနော်အဲ့ဒီဝိထိကြတော့သမရိယတန်ရဝုထောကရိယာမနရဝစံနော်ပြာကရကြ၃ချက်ရနော်ပြာကရ၃ချက်ရတာလေးကိုအိမ်မှာ ဘုန်းကြီးတို့ပထမတစ်ချက်အနေနဲ့ဟုတ်လားရှင်းရှင်းလင်းလင်းသိမယ်ဒုတိယတစ်ချက်အနေနဲ့အဲဒုတိယတစ်ချက်အနေနဲ့ကျတော့ဟုတ်လားရှေးရှေးကကုသိုလ်နောက်ကကုသိုလ်အကုသိုလ်ပြီးသွားရှေးရှေးကပြာကရနောက်ကပြာကရဗျာကရနောက်မှာဗျာကရကျေစုပြုတာကြည်လိုက်ပါဗျာအဲ့နောက်မှာဘာတွေကြမ်းနေသေးလဲဆိုဗျာကရနောက်မှာပုရိမာပုရိမာဗျာကရဓမ္မပစ္စည်းမနာပစ္စည်းမနာကုသလနာဓမ္မနာ သာသနာပြစေနာပြီးတော့ဟောဟောဒီဟာကိုကြည့်လိုက်ဒီဒီဟုတ်ထောပေါ့ဟုတ်ထောကပါလေကရိယာနော်ဒီမှာဒါလည်းခုနကြံသေးတယ်လေဘုန်းကြီးတို့ခုနဟောသွားတာကဒီစားဒီပြစ္ဆဝိညာဉ်သမဏေတာနေတာလာပြီးတဲ့ဇောနောက်ကဟုတ်ထောနောက်ကဇောပြီးသွားဟုတ်ထောကြံသေးတယ်ဟုတ်ထောကမနောရဝေဇံမနောရဝေဇံကရိယာဒီရှေ့မှာကြည့်လိုက်မနောရဝေဇံရှေ့မှာပါလေဒီဇော ဒါမနောရဝုထိမှာဆိုဇောကုတ်နှစ်ကျင်းရှိမှာမနောရဝုစံနော်ဒါမနောရဝုစံသူ့ရှိမှာသူ့ဖြစ်ပြီးမှဒီဇောတွေဖြစ်တယ်ဒါကြမ်းနေတာပေါ့ဒါလေးကြည့်ပြီးတော့ဘုတ်ထောပဲဖြစ်ဖြစ်ဒီမနောရဝုစံပဲဖြစ်ဖြစ်ပြင်စရရဝုထိမှာဆိုရင်တော့ဘုတ်ထောပေါ့မနောရဝုထိမှာဆိုမနောရဝုစံပေါ့ဒါကပါစိတ်လည်းမြေကရိယာစိတ်ပဲအဲ့ဒါကြောင့်ဖះကပေါ့ပုရိမာပုရိမာဗျာဝိလာဓမ္မဒါက ပိရဝရံဝဇံကြည်ပစ္စတော်တော်ဝတီစေဝဒောစိတ်စိတ်စေတသိက်မနောရဝတီကြည်မနောရဝဇံစိတ်စေတသိက်ဘယ်မှာသွားပြီးခြေစုပြုဇောဇောပေါ့နော်ဇောမှာကျတော့ဒီမှာအဲ့ဒီဒါကြတော့ဘုန်းကြီးတို့ပုရုဇဉ်သောတာပန်တရားကနာဂာနဲ့ဆိုင်တဲ့ဉာဏ်နာများနဲ့မဆိုင်ဘူးနော်ဒါကြတော့ပုရုဇဉ်စိတ်ကိုကြည်လိုက်ပါဒီနေရာမှာဘုန်းကြီးတို့ဒီမှာဟုတ်တော့ဆိုရင်ပုရုဇဉ်သောတာပန်တရားကနဲ့ဆိုင်တယ် နာခံတိုင်အောင်ဆိုင်တာပေါ့စင်ញနှလုံးသွင်းတတ်လို့ရှိရင်နောက်ကကုသိုလ်စောစောမယ်စင်ញနှလုံးသွင်းမှုမတတ်ဘူးဆိုရင်အကုသိုလ်စောစောမယ်ဒါပဲဘုန်းကြီးတို့ပုရုဇဉ်သောတာပန်တရားကအနာခံတိုင်အောင်ဆိုင်ဒါကိုရှေ့ကဝုထောမနတော်ဝဇန်ကြည့်ပြီးပုရိမာပုရိမာ ကုသလာဓမ္မာနောက်ကစင်ញနှလုံးသွင်းတတ်မယ်ဒါကုသိုလ်စောဖြစ်မယ်ပစ္စည်းမနာပစ္စည်းမနာကုသလာနာဓမ္မနာနာပစ္စည်းနာပစ္စည်းရောဟောမနတော်ဝဇန်ကြည့်လာဟော ဒီမနောဥစ္စာဆင်ញံနှလုံးသွင်းတတ်မယ်ဆိုစိတ်ထဲအတွေးတွေထဲမှာဒီဇောတွေကဟလာကုသိုလ်ဇောဖြစ်မယ်ပုရိမပုရိမဖြာကရာဓမ္မပစ္စည်းမနာပစ္စည်းမအကုလဓမ္မနာနန္ဒပစ္စည်းနာပစ္စည်းရောနောက်တစ်ခုကပါလေဖြာကတာနေပြီးတော့အာကုသိုလ်ဒါကြတော့တတိလွတ်တဲ့ပုံပုံများစဉ္ညာနှလုံးမသွင်းတတ်တဲ့ပုံပုံများအာကုသိုလ်ဆိုဆိုတာပုရုဇဉ်သောတာပတ္တရာကအနာကအကုန်ဆိုင်နော် ဒီစရဝဒီအာယုံ၅ပါးနဲ့ပတ်သက်ပြီးဖြစ်ပေါ်လာတဲ့ဝိသီမျိုးဆိုဟုတ်တော်ဒီမလို့ဟုတ်တော်ကနေဟောတတိလက်လို့နေဒီစောရိယာအကုသိုလ်ဆိုဆုံးမယ်ဟောအတွေးထဲမှာတတိလက်လို့ရှောက်တွေးနေမယ်ဆိုရင်ဒီမလို့ဆံမှာနောက်မှာဗာပြစောရိဒီဝိဆိုရင်အကုသိုလ်ဆိုဒါကိုကြည့်ပြီးတော့ပုရိမာပုရိမာဖြာဂရာဓမ္မပစ္စည်းမာနပစ္စည်းမာနအကုသလဓမ္မနာနာတာပစ္စေနာပစ္စယော ကြံတာတွေကြတော့ဘုန်းကြီးတို့လိုက်ကြည့်လိုက်ပေါ့နော်ဟောဒီဟာတွေလိုက်ကြည့်လိုက်ဒီပရိသန်တွေစိတ်ဒီဝိသီလေးအောင်နိုင်နဲ့ခြားလိုက်မယ်နော်ဒီပရိသန်တွေပရမပရိသန်တွေဆိုတော့ဝိပက်ဒီဝိသီလေးအောင်နိုင်နဲ့ခြားဒီဒီပရိသန်တွေစိတ်နော်ဒီပရိသန်တွေစိတ်ဒီပရိသန်ပုံရင်ပုံနဲ့ပုံနေပရိသန်တွေစိတ်လေးကိုမြင်အောင်ကြဒီပရိသန်တွေစိတ်ဆိုတော့ဝိပက်ပဲနော်ဟောဒီဘဝင်စိတ်ကလည်းဝိပက်ပဲဒါတွေကြတော့ဘယ်ထဲမှာသွားဝင်လဲဆို ပုရိမပုရိမပြာကရပစ္စည်းမပစ္စည်းပြာကရနာတပစ္စည်းနာပစ္စည်းရောဟောဒီပရိဘဝင်ကနေဒီဘဝင်နေရာလဲဒီတဝေဘုံငါစလပုဂ္ဂိုလ်ပစ္စည်းတာနော်ဒီတဝေဒီတဝေကနေဘုံငါစလနာဘဝင်မဲ့ဒါလဲဝိပက်ဒါလဲဒီထဲမှာဝင်ပါဝင်သွားတယ်ပုရိမပုရိမပြာပစ္စည်းမပြာကရနန္ဒပစ္စည်းနာပြောဒီတော့ဝင်ချုပ်ပြောက်သွားမှဘုံငါစလနာဖြစ်တယ်ဘုံငါစလနာချုပ်ပြောက်သွားမှပစ္စရဝဆံဖြစ်ဒါဝိပက်တည်ခြင်း ဒါတွေကတော့ဒီထဲမှာကုန်ပါဝင်သွားနောက်ဒီလောက်ဝင်နေပြီးသွားတဲ့ခါကျဒီမှာမနရဝဆန်းလာတယ်ဒီလောက်ဝင်ဘုံငါစလဘုံကုပ္ပစ္စပြီးတော့ပြင်စဝဆန်းလာတယ်ဘုံငါစလနာဘုံကုပ္ပစ္စပြပြီးတော့မနရဝဆန်းလာမနရဝဆန်းဆိုတာကရိယာပဲပြင်စဝဆန်းဆိုတာကရိယာပဲရှိကဘဝင်နေကဝိပက်နော်ဝိပက်နဲ့ကရိယာပါကိုလဲဖြာကတာအဲ့ဒီထဲမှာအကုန်ကျုံးဝင်သွား ပုရိမပုရိမဗျာဂရဓမ္မပစ္စည်းမနံပစ္စည်းဗျာဂရအနန္တပစ္စည်းနာပစ္စယောဒါအဲ့တော့ဒီအဆက်ကြံသေးတာပေါ့ဒီဒီပြစ္ဆရဝဇံတွေချုပ်ပြောက်သွားတယ်ပြစ္ဆဝိညာဉ်ဖြစ်နော်ပြစ္ဆရဝဇံဆိုတာလည်းပါလေကရိယာစိတ်နောက်သကုညင်သောတာဝိညာဉ်တွေခန္ဓာဝိညာဉ်စေဝကာယဝိညာဉ်တွေဒီစိတ်တွေကလည်းပါလေဝိဘက်အဲ့ဒါလည်းဒီပြဂရဓမ္မပါဝင်သွားတယ်ဒီလိုမှတ်ထားတယ်ပေါ့နော် နောက်ဒီစိတ်တွေကြည်လိုက်ဒီတရားရောနဲ့ဒီဘက်ကြည်လိုက်နော်ဒီတရားရောဒီတရားရောဒါလည်းဒါရောလည်းဝိဘက်ဒါပရမတရားရောလည်းဝိဘက်ဒုတိယတရားရောလည်းဝိဘက်ဒီထဲမှာပါဝင်သွားတယ်ပုရိမာပုရိမာပြာဂရာဓမ္မပစ္စည်းမနာပစ္စည်းမနာပြာဂရာဓမ္မနန္ဒပစ္စည်းနာပစ္စည်းယောဒီထဲမှာပါဝင်သွားတယ်ဟောဒုတိယတရားရောနေပြီးတော့ဒီမှာကြည်လိုက်ဟိုဘဝင်ကိုသွားမယ်ဘဝင်ကိုသွားမယ်ဆိုရင်လည်းတရားရောဝိဘက် ဇာနဘဝင်တွေကဗာလဲဝိပက်ပဲအဲလိုအာရနေသုတိသွားတယ်သုတိဆိုတယ်ဝိပက်နော်သုတိကနေပြီးတော့နေသွားပြီနောက်ပရိသန်နေတီးပြီးနော်တိတဲ့နောက်တန်းရောက်တာပဲအဲ့ဒီမှာလေဒီထဲမှာပါဝင်တာပုရိမာပုရိမာဇာဂရဏမပစ္စည်းမနာပစ္စည်းဇာဂရဏဓမ္မအနန္တပစ္စည်းနာပစ္စည်းရောဒီနေ့ဘုန်းကြီးနည်းနည်းလေးဟိုပါပေါ့လေပြီးတော့ဒီဝီထီလေးနဲ့ပတ်သက်နည်းနည်းလေးဒီနေ့ဇေယျလေး ပုတ်ထားတဲ့ဝီထီဆရာတွေအသေးရိုက်တာနော်အဲ့ဒီဒီပြင်းစတော့ဒီဝီထီကိုအပေါ်တင်ကြည့်လိုက်ပါဒီဒီဆရာကြီးအောက်မှာဒီနေ့ဟိုကလေးမလေးအောက်ကနေဆက်ရိုက်ပြောတာဝီထီအောက်ကိုဆက်သွားမယ်နော်ဟိုအောက်ဒီပါမယ်ဒီနေ့အနန္တပစ္စည်းအနန္တပစ္စည်းအပေါ်ပြန်တက်လိုက် ဟောပြန်ဆွဲချပြန်ဆွဲချအော်ခုနအပေါ်အပေါ်မှာဟုတ်အပေါ်နားလေးအဲပေါ်တက်လာပေါ်တက်လာသူမရသေးတယ်ကျုပ်ဘုန်းကြီးကဒီအောက်မှာဝီတီဇာလေးတွေပြတယ်နော်ဒီနေ့သူမရိုက်ဖြစ်သေးဘူးတော့တမန်ဆန်ကနားထောင်ကြတော့ဗျာ ဒီဘဲဝိထိပဲဖြစ်ဖြစ်ပေါ့နော်ဒီနေ့နည်းနည်းပြောချင်တာကောကောင်းလေးကိုသိရိုက်ထားတာရှိတယ်သိရိုက်ထားတာရှိတယ်ဒီအနန္တပြည်အာရိကံမိကဇာအာရိကံမိကဇာနာဝိထိနော်နားထောင်ထားလို့ရပါတယ်ဒါကတော့ဘုန်းကြီးတို့ဇာဝနာဝရှိအောင်လို့မိဓမာတွေလည်းသင်ထားလို့ပြောရတာမိဓမာသင်ထားတော့ဟောတို့ကဒီဇာနာဝိထိတို့မဂ္ဂဝိထိတို့ကဒီဓာတ်ပစ္စည်းတွေနဲ့ မကြိုက်ပါလားဒီလိုဖြစ်မှာဆိုလို့ဘုန်းကြီးတို့ကဉာဏ်နဲ့ဝီထီတွေကိုလည်းပြောကြပါနော်အဲတော့ဒီနေ့မှတ်စုလေးပဲဖြစ်ဖြစ်ထိုးလိုက်လို့ရပါဒီနေ့ဘုန်းကြီးတွေဝါထဲမှာတကယ်လို့သူရိုက်တာမရှိလဲဟိုဘိုင်ဘာထဲမှာပို့ထားတယ်တကယ်အဲအာရိကမိကဇာနာဝီဒီဘိုင်ဘာထဲမှာကြည့်လိုက်ဘုန်းကြီးလက်ရင်းနဲ့ပို့ထားလို့မှတ်စုလေးရှိတယ်အာရိကမိကဇာနာဝီဒီအာရိကမိကဇာနာဝီဒီဆိုတာက ဘုံငါဇလနာဘုံကုပ္ပိစေတာမနောဇံပရိကဝိဇာတုလို့ကိုလပုဇံဟုတ်လားသူကအာရိကမိကဇာနာဝိပထမဆုံးဇံရတဲ့ပုဂ္ဂိုလ်ဟာမန္တပုဂ္ဂိုလ်ပညာဉာဏ်နှုံနေတဲ့မန္တပညာပုဂ္ဂိုလ်ရှိတယ်ပညာဉာဏ်ထက်မြက်တဲ့တိခပညာပုဂ္ဂိုလ်ဆိုနှစ်မျိုးရှိတာပေါ့နော်အဲ့ဒီတည်းမှာမန္တပုဂ္ဂိုလ်ဆိုရင်တော့ငါစရဏဘုံကုပ္ပိစရာမန္တရဝိဇံပရိကံဝိဇာနုလုံး တော့ကုရပုပြီးတော့မှဇန်ဇောပရမဇန်ဇောပရမဇန်ဇောတစ်ချိန်ကြာရင်တော့ပေါ်ဝင်အဲ့လိုတိခပညာပုဂ္ဂိုလ်ကြတော့သူကပရိကံမပါတော့အဲဒီမှာနော်ဒီဟာလေးဒါလေးသိထားဒါဘုန်းကြီးတို့ကဝီချီပိုင်းနေလေးလာခဲ့ကြပြီဟုတ်လေးလာခဲ့ကြပြီဒါလေးပြောချင်းဇန်တရားတွေအထုတ်လိုက်တယ်ဒီဘုရားဇန်ရတာပရမဇန်ရဒုတိယဇန်ရတတိယဇန်ရသုဒ္ဓဇန်ရတယ်နော်ပိစမဇန်ရတယ်ဟောရဟန္တာဘုရားဇန်နေဝင်စားတယ်ဒါမျိုးပေါ့နော် အဲ့တော့ဘုံငါဇရဏဘုံဂုပိစီရာနရဝိဇံပရိကံဝိဇာနုလောဂုတပုပြီးတော့ပရမဇံသောတစ်ချိန်ပြီးတော့ဘဝင်ဒါဉာဏ်ပညာအားနည်းတဲ့ပုဂ္ဂိုလ်များဆိုရင်ဒီပရိကံဖြစ်တယ်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်များကြဒီပရိကံမဖြစ်တော့ဘုံငါဇရဏဘုံဂုပိစီရာနရဝိဇံပရိကံမပါတော့ဥပဇာနုလောဂုတပုဇံဘဝင်ဒီမှာဒီဝိသီစိတ်တွေသိသွားပြီမြင်သွားပြီဆိုဒီဝိသီကိုမှတက ပိုက်ချဟော ဒီမတော်ဥစဉ်တဘုံကဆရဏဘုံကုတ်ပိစိတာဒါခုနဘုံကြီးတို့ပြောခဲ့ပြီဘဝင်စိတ်တွေဘဝင်စိတ်တွေဆိုဝိပဿနာစိတ်ဟောဒီမနောဝိဇ္ဇာကရိယာစိတ်ဒါသိခဲ့ပြီနော်ပရိကဥပ္ပဇာနုလုံးကိုတကူဒါတွေမသိဘူးနော်အဲ့ဒီမှာကျတော့ပရိကဝိဇ္ဇာနုလုံးကိုတကူနော်ပုရုဇဉ်သောတာပန်တရာကနာဂံဆိုရင်ဒါကုသိုလ်စောပဲဇံမရခင်နော်ဇံရဖို့ကြိုးစားထုတ်နေတယ်နော် ဟိုပြိဝါနမိတ်တွေရလာပြီပြိဝါနမိတ်တွေခိုင်မြဲသွားပြီဇိုင်ကာလေးတွေမဆင်ញံနိုင်သေးဘူးဒီပေါ်မှာဆူဆိုက်ကြတယ်ဇိုင်ကာလေးတွေဆင်ញံနိုင်သွားပြီဇန်နေရသွားပြီဆိုပရမဇန်တော့ဖြစ်ဒါကြောင့်ဒီရဲ့ရှေ့ကကနော်နိဝရဏကိမှဒီပြိဝါနမိတ်ရတာနိဝရဏဆိုအကုသိုလ်အာယုနော်ဒါကြောင့်မို့ဒီပရိကံဥပ္ပစာတို့လို့ကိုတိပုတို့ဟာပုထုဇဉ်သောတာပန်တရာကံဆိုတာကုသိုလ်ဆုံးကုသိုလ်ညာနာတံပြုစေ၄ခုပဲ နော်မာကုသိုလ်ညာနာတံပြုတ်စိတ်၄ခုပဲမာကုသိုလ်စိတ်လို့လည်းပြောလို့ရယဟန္တာများကြဒီဇံကိုပြောင်းဝင်ဆိုင်ရှေ့ကအဲ့ဒီပရိကဥစ္စာလူလို့ကိုတုကူကဒါကရိယာဇောတွေပြောကရိယာညာနာတံပြုတ်ဇောတွေကရိယာဇောတွေပေါ့ဒီလိုမှတ်ထားစံကြတော့ဟုတ်လားဘုန်းကြီးတို့ဇံဝင်စားပြီးပရမဇံဝင်စားပြီးဆိုရင်ပုရိသေသောတာပန်တရားကနာဂံတို့ကုသိုလ် ဇံပဲပရမဇံကုသိုလ်ဒုတိယဇံကုသိုလ်တတိယဇံကုသိုလ်ဆိုတော့ပိုဝင်စားတဲ့ဇံဘောပါမဟုတ်ဘူးကုသိုလ်ယဟနာများကြတော့သူကြတော့ကရိယာနော်ဒုဘောဒရာပရမဇံကရိယာဇံဒုတိယကရိယာဇံတတိယကရိယာဇံသူအဲ့လိုသွားတယ်အဲ့ဒါကြည့်ပြီးကြည့်လိုက်ပါနော်ဒီစိတ်ကဒီစိတ်ခုနကဒီအနန္တပစ္စည်းအောက်ကခုနှစ်ချက်နဲ့မလွတ်ဘူးပြအဲ့ဒီပဲပါသွားတာဒါကိုပြောချက် အဲ့မှာကြည့်လိုက်ပေါ့အနန္တပစ္စည်း9ချက်နဲ့ကြည့်နော်ဒါကလည်းဒါလည်းဝိဘက်နော်ဒီဘုံကစေတနာဘုံကုပ္ပစ္စကလည်းဝိဘက်ဒါလည်းပြာကရဆိုကရိယာဒါကြပုရိမပုရိမပြာကရပစ္စည်းမပြာကရဒါပြီးသွားတယ်အဲ့ဒီတိုင်းနောက်ဒီမနောရဝဇာနေကြည့်လိုက်ပေါ့သူကြတော့အကုသိုလ်မရှိတော့နော်ဒီမှာကြဒီဝိထိကြတော့ခုနကခုနနောက်ကအောက်ဆုံးခုနှစ်ချက်မှသွားဝင်သွားတယ်သူကြပါဟောသွားတယ်ရှိကမနောရဝဇာဆိုတာပြာကတ နောက်ကပရိကဝိဇာနုလို့ကိုတဘူကဗာလဲကုသိုလ်ဖြစ်သွားဒါကြောင့်ပုရိမဝုရိမဗျာဂရဓမ္မပစ္စည်းမနံပစ္စည်းမနံကုသလဓမ္မနံနန္ဒပစ္စည်းနာပစ္စည်းယောဒါလည်းဝင်သွားတယ်နော်တကယ်လို့ယန္တာပုဂ္ဂိုလ်တဏ္ဍာမှာဆိုရှေ့ကမလရဝဆံပုရိမပုရိမဗျာဂရဓမ္မမလရဝဆံဆိုကရိယာပရိကံဥပ္ပစာနုလို့ကိုတဘူကကရိယာအဲ့ဒါကြည့်ပြီးပါပြန်ပုရိမပုရိမ ဇာရဓမ္မပစ္စည်းမနာပစ္စည်းမနာဗျာရဓမ္မနန္ဒပစ္စည်းနာပစ္စည်းဟောဟောကိုရိဘူကနေဇံဟုတ်လားဘုန်းကြီးတို့ဘုရိဇင်သောတာပန်တရားကများကြတာဗျာကျတော့ပုရိမပုရိမကုသလဓမ္မနောက်ကဇာနာကုသိုလ်ပုရိမပုရိမကုသိုလ်ပစ္စည်းမပစ္စည်းမနာကုသလဓမ္မနန္ဒပစ္စည်းနာပစ္စည်းဟောယန္နာပုဂ္ဂိုလ်များကြောင့်ပရိကဝဇ္ဇံတို့လို့ကိုရိဘူကလည်းကရိယာဒါကြောင့်မာကရိယာ နော်အာကရိယာညာနာတံပြုတ်ဒီဇံကြတော့ရူပကရိယာဇံအဲ့လိုကိုယ်ပါအဲကြောင့်ပုရိမပုရိမကရိယာပြာကရာပုရိမပုရိမပြာကရာဓမ္မပစ္စည်းမနာပစ္စည်းပြာကရာဓမ္မနာနာရပစ္စည်းအကုန်လုံးဟုတ်လားအောက်ကခုနှစ်ချက်ထဲမှာဝင်သွားမယ်ဒါကဇံရတာပုံကုန်မြောက်ဒီဝိသီဆွဲပြဟောဇံရသွားပြီဒီပုဂ္ဂိုလ်ကပရမဇံရသွားပရမဇံဒီခဏနာဝင်စားနေအောင်တမပစ္စနာဇာနာဝိသီကောင်း ဒုတိယဇန်ရတဲ့ဘုရားဒုတိယဇန်ဝင်စားတယ်တတိယဇန်ရတဲ့ဘုရားတတိယဇန်ဝင်စားနေဒါကိုပြောလို့ဒါဟုတ်လည်းခုနလိုခွဲလိုက်တယ်ဒါလေးတွေနော်ပရိကံဝေဇာနုလို့ကိုတပုဟောဘုံငါဇလနာဘုံကိုပိစရာမနောဝေဇံဒါတွေကခုနလိုခွဲရင်ဒါဝိပတ္တိဒါကရိယာပရိကံဝေဇာနုလို့ကိုတပုဒါမန္တပညာပုဂ္ဂိုလ်အတွက်ဇံဝင်စားတယ်ဒါကြတော့ပုရုဇဉ်သောတာပန်တရာကနာဂံအတွက်ဒီဇံတွေကကုသိုလ်တွေပေါ့နော် ယဟန္တာများကြတာကရိယာပေါ့နောက်ဇံပရမဇံဆိုတာပရမဇံကုသိုလ်ပေါ့ဘုန်းကြီးတို့ဘုလူဇင်သောတာပန်နာကနာကများကြီးပဲဒုတိယဇံဆိုဒုတိယဇံကုသိုလ်တတိယဇံကုသိုလ်ပေါ့ယဟန္တာများကြကရိယာပေါ့အကျိန်များစွာဖြစ်တယ်အတူတူပဲဒီတိုင်းပဲခွဲရုံပဲနော်သူကတော့ဘာပဲကွဲသွားမလဲဆိုတော့ဒီဒီအကျဉ်းဇံစောအကျိန်များစွာလေးကွဲသွားပြီခုနကအောက်ကခုနှစ်ချက်ထဲမှာဝင်သွားတယ် ဒါကမက်ကအခုဘုန်းကြီးတို့ဘုရားတွေအထုတ်နေကြတယ်မက်ကဝီတိမက်ကဝီတိဟုတ်လားအောက်ကဝိပဿနာဉာဏ်နဲ့ဆင်းစင်တက်သွားတယ်ဆင်းစင်တက်သွားပြီဘယ်ရောက်သွားမလဲဆိုတော့သင်္ခါရုပ္ပခဉာဏ်သင်္ခါရုပ္ပခဉာဏ်တိတ်အားကောင်းလာပြီထက်တန်းကြတယ်အမြင့်ဆုံးသင်္ခါရုပ္ပခတိခပတ္တသင်္ခါရုပ္ပခဉာဏ်နော်အထွတ်ထိပ်ရောက်သွားပြီဆိုရင်နုလောမဉာဏ်နဲ့ဒိုင်းဒိုင်းဒိုင်းဆိုတာနော်ဒီမှာ ဒီဘိုင်းတွေသင်္ကာရုပ္ပကညာဒီပရိကဝိစာနုလုံးဟိုဒါအနုလောမညာခေါ်တယ်ခိုးရဘူးအနေမအာယုအဲ့တော့ဒီပရိကဝိဇာနုလို့ခိုးရဘူးတိုင်ကောင်ကမဟာကုသိုလ်ညာနာတံပြုတ်စိတ်နော်သူကပွားနေပြီးတော့ဒီအားထုတ်လဲသောတာပတ္တိမေရတိုက်တာကုသိုလ်သောတာပတ္တိမေကုသိုလ်ဒီလိုဖြစ်အဲဘာလို့ပါဗျာဟုတ်လားသူလည်း စူးစမ်းရိုက်ရှာဆိုတော့ဟုတ်ဒါလေးတွေဒါတွေအမှတ်တမ်းအနေနဲ့ကြံတော့ဗျာနော်ပြီးတော့ခုနလိုခွဲရမှာမန္တပညာပုဂ္ဂိုလ်ဆိုရင်ဇံဝင်စားတဲ့အခါမှာအဲဒီဘက်ကဝိတ္တိရောက်သွားမန္တပညာပုဂ္ဂိုလ်မှာဆိုရင်တော့သူကကြည်လိုက်ပေါ့နော်ဒီသောတာပတိမေသောတာပတိမေဆိုကုသိုလ်ပေါ့မေကုသိုလ်ဖိုးမန္တပညာပုဂ္ဂိုလ်ကဖိုးစောနှစ်ကြိမ်ပဲဖြစ်တယ်နော်ဉာဏ်ပညာအားနည်းတဲ့ပုဂ္ဂိုလ်ကြတော့ နော်ကိုယ်ဆုံးတစ်ချိန်ပဲဖြစ်တယ်နော်အဲ့လိုမှတ်ထားဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ကြတော့ဟိုလာဒီသူကကြတော့ဒီပရိက္ခမဖြစ်တော့ဉာဏ်ပညာထက်မြက်တဲ့သူမှအဲ့ကြတော့သောတာပတိဟိုလာဘုံငါဇရဏဘုံဂုပိစေကနရဝေဇံပရိက္ခမပါတော့ဉာဏ်ပညာထက်မြက်ပါသွားပြန်ဥပ္ပစာအနုလုံးဂုတပုနော်သောတာပတိမဲ့အဲ့ကြသောတာပတိဖို့သောသူကြောင့်ဖို့သော၃ချိန်ဖြစ်တယ်သူကြော နှစ်ကြိမ်ဖြစ်တယ်နော်မာနပညာပုဂ္ဂိုလ်ကြောင့်ဖိုလ်စောနှစ်ကြိမ်ဒိဋ္ဌပညာဖိုလ်စောသုံးကြိမ်မာနပညာပုဂ္ဂိုလ်ကပရိကံပါတယ်ဒိဋ္ဌပညာပုဂ္ဂိုလ်ကြောင့်ပရိကံမပါတော့ဒီလိုလေးတွေကွဲသွားတော့ပေါ့နော်အဲ့ဒါမျိုးမှတ်ထားပါနောက်တစ်ခုကဒါကသောတာပတိမကဝီထီအတွက်ခွဲတာဒီစိတ်လေးတွေကြည့်ပြီးအော်ဒါတော့ကုသိုလ်စိတ်ပဲဒါဝိပဿနာစိတ်ပဲဒါလေးတွေသိထားဖို့ရည်ကြည်တာပေါ့နော်ဒါ ဒီတန်ကကုသိုလ်သောတာပတိမဲ့ဆိုတဲ့ကုသိုလ်ပဲခိုးကြတော့ဝိဘက်ဖြစ်သွားတယ်သောတာပတိဘုဒါကြောင့်စိတ်ပိုင်းနေကြွညင်တာကြွညင်တာဘယ်လိုကူသိသွားခုနကခုနှစ်ခုတည်းပဲဝင်သွားလိုက်နော်နောက်တစ်ခုကထူဆန်းအသုံးလုံးလေးတွေပေါ့နော်ဒါကသောတာပတိမကဝီထိအတွက်ဒါခုတခုလို့သုံးတယ်တရာဂိမကဝီထိနာဂမဝီထိဟရတမကဝီထိတွေကြရင် သရဂါမိမက်စသည်နဲ့အဲ့ဒီဝီထီတွေကြာရင်ဒီဂုရုပုနေရာမှာဝေါရံလို့တော့ဝေါရံလို့ဘာလို့ခေါ်လဲဆိုဒီသောတာပတိမက်ခိုက်တမှာဂုရုပုအဲ့ဒီလုံကဘာဖြစ်လဲဒီဒိဋ္ဌိတွေဝိသိကိစ္စစင့်ကြဲသွားတဲ့အတွက်ဖြူစင်သွားသောတာပတိမက်ရသွားပြီဆိုဒိဋ္ဌိဝိသိကိစ္စစင့်ကြဲဖြူစင်သွားတဲ့အတွက်ဒီဝေါရံနေရာမှာအဲခေါတ္တဝနေရာမှာဝေါရံချတယ်ဝေါရဏဆိုဖြူစင်တန်ရှင်းစင်ကြဲသွားတဲ့ပုဂ္ဂိုလ် နော်တရားဂိုင်းမကဝီတိချမယ်ဆိုရင်မန္တပုဂ္ဂိုလ်ဘုံငါဇေလနာပုဂ္ဂပိစေတာနရဝေဇံပရိကံဥပ္ပစာနုလုံးဟောတာတရားဂိုင်းမဲ့အာယိဖို့ဇောနှစ်ချိန်ဘဝဒီမှာကြဘုံငါဇေလနာပုဂ္ဂပိစေတာမရဝေဇံဥပ္ပစာနုလုံးဟောတာတရားဂိုင်းမဲ့အဲတရားဂိုင်းမဲ့တရားဂိုင်းဖို့ဇောသုံးချိန်အဲ့ဒီလိုနဲ့ဒီမှာတော့ကုသိုလ် အာကုသိုလ်ကုသိုလ်နဲ့ကရိယာပဲခွဲယုံပါပဲဘာဖြစ်လို့မက္ကဝိသီကိုကုသိုလ်ဖြစ်ပြီးမှဒီလိုမှပဲနောက်ဖလသမဘဝိသီနည်းနည်းလေးဒီမှာအောက်ဆက်ကြည့်လို့ဝိသီဖြစ်စဉ်လေးတွေကကိုယ်ရသွားတယ်နော်ဖလသမဘဝိသီကိုကမဲ့ရသွားပြီဆိုမက်ကဒီချိန်ပဲဖြစ်တယ်နော်ချိန်ပြည့်ဆိုကိုယ်ရောနေချိန်ဖြစ်ဒီဝိသီကပြီးပါတယ်နော်တေခပညာပါနောက်ဒီဖလသမဘကိုရတဲ့သမဘတွေဝင်စားပြီဆိုတဲ့အခါကျတော့ ဒီဇောတွေကနော်ဟောဒီဖို့ဇောဗျာဒီမဟာဘုန်းကြီးလာမှတော့သောတာပတိဖို့ဇောအချိန်နာတာနော်ရေးတာဒီခါကျလို့မြန်မြန်မြန်မြန်ရေးအလားတူမပါတိဝိတိနော်အဲကဝီဟောဘုန်းကြီးရေးထားတော့မှန်တယ်သူတို့ရိုက်တာမှဒီထဲမှာတော့မှန်ပြီအဲအနုလုံတော့ကဖို့နော်အဲဒါလေးလည်းမှတ်ထားဒါလေးလည်းမှားတယ်နော်တစ်ခုလုံး ဘုန်းကြီးရိုက်ထားတယ်ပြန်တခါရတော့ဘုန်းကြီးလည်းအခုတော့မြန်မြန်မြန်မြန်မြန်သွားတာအဲဒါကြောင့်မစစ်ဆေးနိုင်အဲအဲ့တော့မနပုဂ္ဂိုလ်ပညာဉာဏ်အားနည်းတဲ့ပုဂ္ဂိုလ်ကြတော့ဒီကိုရထားတဲ့ခလသမပပုံသောတာပန်ပုဂ္ဂိုလ်သောတာပတိဖလသမပဘုံငါဇလနာဘုံကုပ္ပစီယမနရဝေဇာအနုလုံနုလုံနုလုံနုလုံနုလုံနုလုံ၄ချိန်ဖြစ်တယ်။ပြီးတော့မှသောတာပတိဖို့ဇော အရသမပေါင်းဟာကိုဇောတွေအကျိန်များစွာဖြန့်ဒါမျိုးပြောတယ်နော်အဲ့လိုမှတ်တာမန္တပညာပုဂ္ဂိုလ်ဆိုရင်သူကအနုလိုဇော၄ကျိန်ဖြစ်တယ်နော်တိခပညာပုဂ္ဂိုလ်ဆိုရင်အနုလိုဇော၃ကျိန်ဖြစ်တယ်ဒါပဲကွာပါတယ်သူကနော်အဲ့လိုပဲမှတ်ထားအဲ့တော့ဒီဟာလေးကိုကုသိုလ်အကုသိုလ်ခွဲရင်အဲ့တော့မခွဲတတ်မှဆိုဘုန်းကြီးကဒီလောက်ပဲပြောခဲ့တော့ဒီပရိကဝိဇာနုလုံကုသိုလ်ကုသိုလ်ဒီအနုလုံနေရာလဲကုသိုလ်ပဲ ဟောသောတာပတိဖိုးဆိုတာသိပါတယ်ဝိဘက်သောတာပတိဖိုးဆိုတာဝိဘက်ဒါကြတော့ဗာလေခုနဘုန်းကြီးတို့ပုရိမာကုကုပုရိမာပုရိမာကုသလာဓမ္မပစ္စည်းမပစ္စည်းမဗျာဒဓမ္မနာနန္ဒရပစ္စေနာပစ္စယောနော်ဟောဒီအနုလုံဇောများကိုတဲ့ဒီမှာကြည့်လိုက်ယဟနာပုဂ္ဂိုလ်ဒါကသောတာပန်တရားကနာကံအတွက်ရည်ရွယ်ပြီးကုသိုလ်ဆိုနော်တမပဝင်စားတကယ်လို့ယဟနာပုဂ္ဂိုလ်သူဖလားတမပဝင်စားနေမယ် သူကြတော့ကုသိုလ်ဆောင်မဖြစ်တော့ဘူးလေအဲ့ဒီနေရာမှာပါဗျကရိယာစိတ်ကိုကောက်ရမယ်ဒီနုလုံးနေမှာဒါလေးအဲ့ဒါဆိုရင်ကိုကရှင်းရှင်းလင်းလင်းသိပါမယ်ပုံကိုရနော်ဒီဟာလေးတွေနားလေသဘောဩတို့တင်တာနောက်တစ်ခုကြည့်လောက်အလသမပဟောမေဃဝီထိဖြစ်သွားရင်နောက်ကနောက်ကပစ္စုနာဝီထိဆိုလာတယ်နော်တို့မရသေးဘူးနော်ပစ္စုအောက်ကိုဆက်တင်ကြည့်လိုက်နောက်တော့ပစ္စုဟောဒီမှာရပြီသားနောက်ပစ္စုကနာဝီထိကြည့်လောက် ဒါကြတော့မက်ကဝီရိမက်ရပြီးနောက်ကဆင်ញင်တဲ့ဝီရိပြန်ဖြစ်တယ်အဲ့ဒါကြတော့ဘုံကဇလနာဘုံကုတ်ပိစေတာမနောရဝေဇံပိစ္ဆကနာဇော ခုနှစ်ကြိမ်ထုံနောက်ပဝင်ဒါပုဂ္ဂိုလ်အားလုံးတွေ့ရည်ရွယ်နော်နောက်ဘုံကစေရနာဘုဂုပိစေရာမနောဝေဇံသောခုနှစ်ကြိမ်တရားနှစ်ကြိမ်ပဝင်ဒါကိလေသာပိစ္ဆောကနာဝိတိဆိုကိလေသာကျမ်းနေသေးတဲ့ပုဂ္ဂိုလ်နော်သောတော်ဘုရု သောတာပန်တရာကနာဂံတယ်ဟောငါဘာဂိဒေတာကြီးပဲသွားပြီဘာဂိဒေတာကြီးကြံသေးတယ်ဒီလိုဆင်ញံနော်တော့ဒီပိဿကနာဇောနဲ့ပတ်သက်ပြီးတော့ဘုန်းကြီးဒီမှာအောင်ပါလေးတွေဟိုသိညိုလာတဲ့တင်ပြန်ရေးတော့နော်ဘုရားရှင်တကိုးပြာကြီးကပြတဲ့အချိန်ကာလမျိုးဆိုဒီပိဿကနာဆိုဘုရားရှင်တို့ကြာ၄ချိန်ဆိုတယ်နော်လေးမြန်စွာဝင်စားတော့ရှင်မမောကလန်တို့တကိုးလန်နောပရဏနကားမင်းကိုနှိမ်နှင်းဖို့အတွက်လေးမြန်စွာဝင်စားတယ် ရှင်မမောကလရဲ့တဏ္ဍမှာကြတော့ဒါပစ္စကနာဆို၅ချိန်ပဂရိရိုးရာချိန်ကပစ္စကနာဆိုတာဒါအကုန်လုံး9ချိန်ပဲဖြစ်ပါဒါလေးမှတ်တာပေါ့နော်။နောက်ဒီဇောတွေမှာလေအောက်မှာစိတ်လေးတွေဒါကုသိုလ်အကုသိုလ်ခွဲတောင်းဒါလေးမှတ်တယ်။ဒီဇောတွေကိုရာကောက်တဲ့အခါမှာနော်ဘာဒီမှာခုနဆရာလေးနဲ့ရှင်းကြည့်မယ်နော်။အောက်မဲ့အောက်ဖို့နိဗ္ဗာန်ကိုဆင်ញင်ရနိုင်ခုနဝီထီလေးပြန်ကြည့်မယ်။ ဒီဒီအပေါ်ဝိတိလေးနော်ခုနပိစကနာဇောဝိတိနော်ဒါလေးကြည့်မယ်နော်ဒီဆင်ញင်တဲ့ဆိုတာပိစကနာဇောတွေပေါ့နော်ဒီလိုဆင်ញင်တဲ့ခါကျတော့ဘုန်းကြီးတို့သောတာပန်တရာကနာဂံယန္တာဒီလိုဆင်ញင်တဲ့ပုဂ္ဂိုလ်ပေါ့ပုတ်ပြီးကွာသွားလိုက်ဒီဇောတွေကဘုန်းကြီးတို့ဘုရုဇဉ်သောတာဘုရုဇဉ်ပေါ့သောတာပန်တရာကနာဂံနော်ဇာနာဝိတိဖြစ်မယ်ဆိုရင်တော့ဇာနာပိစုံနာဝိတိဆိုရင်တော့ဘုရုဇဉ်လည်းဆိုင်ပါတယ် နော်ခုကတော့မက်ကပိဿကနာဝိတိမက်ဖို့နိဗ္ဗာန်ကိုဆင်ခြင်တဲ့ပိဿကနာဝိတိဆိုရင်ဒီပိဿကနာဆိုဟိုဘုန်းကြီးတို့သောတာပတ္တိမက်ရပြီဆိုရင်သောတာပတ္တိဖို့ရမယ်ပြီးတော့နိဗ္ဗာန်အာယုပြုတာရကြအဲ့ဒီပုဂ္ဂိုလ်ကပြန်ပြီးတော့ဒီပိဿကနာဆိုတွေဖြစ်တယ်ပြန်ပြီးဆင်ခြင်လို့ဟောငါပါမက်ရသွားငါပါဖို့ရသွားပြီကိုယ်အာယုပြုပြီးတော့ဖြစ်ပေါ်တဲ့ဒီ message ကိုဆင်ခြင်လို့ရတယ်နိဗ္ဗာန်ကိုလည်းဆင်ခြင်လို့ရတယ်နော်အဲ့ဒီစိတ်တွေကြတော့ဘုရုရှင် ဟိုသောတာပန်တရားကအနာဂံပုဂ္ဂိုလ်ဆိုဒီပစ္စကနာဇောတွေကဘာဖြစ်မလဲမာကုသိုလ်ညာနာမျိုးစိတ်နဲ့ဆင်ခြင်တယ်ပြောချင်တာဒါကုသိုလ်ဇောတွေပဲဒီဝိဘက်ကတော့ဘဝင်ကတော့ဝိဘက်ပေါ့ပုရိမာပုရိမာကုသလဓမ္မပစ္စည်းမပစ္စည်းမပြာဒဓမ္မနံဒါဟောလို့ရတယ်ဒီဇောတွေကမာကုသိုလ်ညာနာမျိုးဇောဆိုခုနအတိုင်းပဲဒီတိုင်းပဲသွားပြီးပုရိမာပုရိမာကုသလဓမ္မပစ္စည်းမပစ္စည်းမပြာဒဓမ္မနံနန္ဒပစ္စည်းနာပစ္စည်း ဒီအဆုံးဆုံးနဲ့ပဝင်ကြတော့ပုရိမာပုရိမာကုသလာဓမ္မပိစိမပိစိမပြာဓမ္မနာနာဘယ်ဟာမှမလွတ်ဘူးเนาะဒီထဲမှာကုံဝင်သွားတယ်ဘုန်းကြီးပြောချင်တာဒါပဲဘယ်ဝီတိချကြည့်ကြည့်ဒီစိတ်တွေထဲမှာဒီလိုတော့စိတ်တရုပ်တွေတော့ကောက်တာမှာပေါ့ဟောဒီဇောကဘာဇောဖြစ်မလဲဒါပုထုဇဉ်သောတာပန်သောတာပန်တရာဂနာဂံဒီပုဂ္ဂိုလ်တွေဟာကိုရတဲ့မက်ကိုလည်းဆင်ញင်တယ်ကိုရတဲ့ဖို့ကိုဆင်ញင်မယ်ဟုတ်လားကို အာယုံပြုတဲ့နိဗ္ဗာန်ကိုဆင်ခြင်မှာဟောပိဿကနာဝေဒီကိလေသာပိဿကနိဝတိဆိုတာဒါတတ်တတ်ဖြစ်တယ်ကိုရတဲ့ကိလေသာတွေကိုပယ်တဲ့ကိလေသာကိုရတဲ့ကိလေသာပြောင်းပြောင်းပြောင်းနေကိုပယ်တဲ့ကိလေသာဆင်ခြင်မယ်ဟောဘယ်ကိလေသာငါပယ်သွားဟောဘယ်ကိလေသာကြံသေးတယ်ဒီလိုဆင်ခြင်တာနော်အဲ့တော့ဒီဇောတွေမှာလည်းဗာပြမှလည်းအာကုသိုလ်ညာနာတံပြုတ်စိတ်အေကုပဲကုသိုလ်စောဖြစ်တယ်ဒီလိုမှတ်ထားပြီးတော့မှတရားယုံနှစ်ကြိမ်ဒါတော့ဝိဘတ်တွေပေါ့ဒီတော့မှအကုန်ကျုံးဝင်သွားတယ် အတိထားဖို့ဒါတော့ကုသိုလ်ဇောပဲဒါအကုသိုလ်ဇောပဲဒါအတိထားဖို့ပဲယဟနာပုဂ္ဂိုလ်ယဟနာပုဂ္ဂိုလ်ကြသူတို့ကရတ္တမေရသွားပြီဒီရှင်မြတ်ကဒီပုဂ္ဂိုလ်ကရတ္တမေရသွားပြီ तू ကကိလေသာမရှိတော့ကိလေသာကုန်သွားပြီကိလေသာကုန်သွားဒါပြန်ဆင်ကျင်တာ तू ရောက်ရောငါရတ္တမေရသွားပြီငါရတ္တမေရသွားပြီရတ္တမေရတ္တဘောကဘယ်ဟာနိဗ္ဗာန်နိဗ္ဗာန်ကိုလည်း तू အာယုဆင်ကျင်လို့ရနော် သူ့မှာကိလေသာကျွင်းကြမရှိတော့နော်အဲ့လိုဆင်းရဲသူဟိုလားကြမ်းနေတဲ့ကိလေသာမရှိတော့ကုန်သွားတဲ့ကိလေသာဟိုလားဒါလေးငါကုန်တာပဲလားနောက်တော့ဘာမှမရှိတော့ဘူးအဲ့ဒီယန္နာပုဂ္ဂိုလ်ရဲ့တဏ္ဍမှာဒီပစ္စောခဏဝိဓိတွေဖြစ်မဲ့ဆိုဒီဇောကပါဗျာမာကရိယာညာနာတံမြုပ်ဇောဖြစ်ဒါလေးတွေပေါ်ရင်တော့အဲ့ဒီကကြရင်တော့ဒါပဲသွားမှာပေါ့ပုရိမာပုရိမာဗျာဒဓမ္မ ပစ္စည်းမနာပစ္စည်းမနာပြာရတို့မှာနာပြပစ္စည်းနာပစ္စည်းဟောဒီမှာလည်းရေးထားပါတယ်နော်ဘုန်းကြီးတို့ကိလေသာကိုဆင်ញင်တဲ့ကမှာအောက်ဖလတံပုဂ္ဂိုလ်သာနာမှာဆိုမာကုသိုလ်စိတ်ဉာဏပုဂ္ဂိုလ်သာနာမှာ မာကရိယာစိတ်ကောက်ရမည်အောက်မှာတရားယုံလေးဆက်ကြည့်လောက်တရားယုံဒီခါဒီရကိုရင်လေးတွေတာမဏိကြောင်လေးတွေစာဒီစိတ်တွေကိုလိုက်ကောက်ခိုင်းပြီးတော့သရုပ်ထုတ်ခိုင်းနော်ဒီစိတ်ကပါဟောဒီဇက်ကဒီလိုဝိသီတရားရနော်ဒါပေမဲ့ဒီစိတ်ကဘာစိတ်တွေတခုချင်းကောက်ပြဖို့တော်တော်ခက်တယ် နော်အဲ့မှာကြည့်လိုက်ပါနော်တရားယုံရာကိလေသာနေထောင်အာယုံပြုတဲ့အတွက်ဒါအကုသလဝိပဿနာယုံကောင်းမယ်ဒီအာယုံကနှစ်မျိုးရှိတာကုသလဝိပဿနာယုံရှိတယ်အကုသလဝိပဿနာယုံရှိတယ်သူပယ်ပြီးတဲ့ကိလေသာတွေကိုအာယုံပြုလိုက်တာဟာဒီကိလေသာတွေပယ်ပြီးဒါကြောင့်ဒီတရားယုံကအကုသလဝိပဿနာယုံကောက်ရမယ်ကုသလဝိပဿနာကိုကောက်ရင်မှားသွားပြီဒါမျိုးတွေကောက်တာဒါကြတော့လက်ွက်ဒါတော်တော်လေး ဒါအကြောင်းနာဝရှိမှလို့လို့ဆိုလို့ရင်အာကုသလဝိပက်ကောက်အောင်လားတရားရောကုသလဝိပက်အာကုသလဝိပက်နှစ်မျိုးရှိတာဘာပဲဖြစ်ဒါဝိပက်ပေါ့ဝိပက်ကြီးနော်အဲရှေ့ကအရဟနာပုဂ္ဂိုလ်ရဲ့တပုရိဒီပုဂ္ဂိုလ်မှာတော့ဒါပုရိရသောတော်ကတရားကနာကဆိုရင်တော့ကုသိုလ်ရဟနာပုဂ္ဂိုလ်များဆိုရင်တော့ဒါပါလေခရိယာဒီတရားယုံကြတော့ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပါပါလေ အကုသလဝိပတ္တရာယုံပဲကောက်ပါလို့ပြောသွားဒါဆိုရင်တော့ဘုန်းကြီးတို့ဒီ10ချက်ကခုနှစ်ချက်ကပြေးမလို့နောက်တစ်ချက်ဒီမှာကြံသေးတယ်ဒါလေးပြောခြင်းသေးတယ်နော်နောက်ပြန်ကြတစ်မျိုးပြောမယ်ဒီနေ့ဒါလေးပြီးအောင်ပြောမယ်ပါဠိကျိုးနီးလေးကလည်းအရေးကြီးလို့ဘုန်းကြီးတို့အဲဒါလေးဒါလေးထားလိုက်တော့ဗျာဘုန်းကြီးအဲ့ဒီမှတ်စုလေးတစ်ခုပေးတာနာနာပစ္စည်းစပိုင်းသားလေးမှာဇရာလေးနှစ်ခုပေးတာနော် အာအပေါ်တက်လိုက်ကိုရှင်အပေါ်တက်လိုက်မယ်နော်အပေါ်တက်လိုက်တဲ့ပေါ်တက်လောက်အဲဒီမှာဒီမှာဒီဇာနှစ်ကွက်ဇာနှစ်ကွက်ဒီဇာလေးကြည့်မယ်နော်ဒါကဘုန်းကြီးတို့နောက်ဆုံးအပိုင်းလေးကိုရေးထားတာနော်ဒီပိုင်းလေးကိုပါဠိလေးဖတ်ပြပြဒိဗ္ဗေလေးပြောမယ်နော်ဒါလေးကိုပြောကြလို့ဒီနေ့ဒါလေးပြောပြီးတော့ဆုံးသတ်ကြတို့ဟာလေးကနည်းနည်းတဲ့ခါကျတော့ကတောင်းနာပါကြည့်တော့နားလည်သွားလိုက်ဒါဘာပြောရလဲဆိုတော့ဘုန်းကြီးတို့ခုနက ဝိထီလေးနဲ့လေဒီခါကြီးခုနကပြင်းဒီမရဏတာဏဝိထီခုနဆွဲပြတာအဲ့ဒီဝိထီဇာကွက်လေးကိုအပေါ်တင်နိုင်ကောင်းသုံးမျိုးကြည့်ချင်နော်အဲ့ဒီတရားလေးလဲထားမယ်ဒါလေးကတော့ဒီဟာလေးပဲလိုချင်ရေတံရေတံဓမ္မနာနန္ဒရာရေဓမ္မဥပ္ပိသန္တိစိတ်ဓာစေတိကဓမ္မတေတေဓမ္မတေတံတေတံဓမ္မနာနန္ဒပစ္စေနာပစ္စယောခုနဘုန်းကြီးတို့ပြင်စားတော့ မရဏတဏဝတိတွေလည်းပါတယ်လေအေးဟုတ်ပြီဒါလေးကြည့်ကြည့်ဒါလေးကြည့်လိုက်နော်ဘယ်ပုဂ္ဂိုလ်မဆိုးဘုန်းကြီးတို့တွေပါလဲမွေးလာကြပြီခုဘုန်းကြီးမွေးလာတနေ့တေကြသုတိနော်လူလည်းတေမှာပဲနော်အဲဘုန်းကြီးတို့တွေအောက်တန်းကြတဲ့ပုဂ္ဂိုလ်အပေပုံသားတွေဒိဋ္ဌံဗတိဒိဋ္ဌံဖြစ်ပြီးတနေ့တေမှာပဲနော်အကုန်လုံးဟာ မိုးရင်လာရင်တေချာနော်ပုဂ္ဂိုလ်မှန်သမျှပုရုဇဉ်ပုဂ္ဂိုလ်မှန်သမျှပါလဲမိုးရင်လာရင်တေချာဘယ်ပုံသားပဲဖြစ်ဖြစ်လူပဲဖြစ်နတ်ပဲဖြစ်ဖြစ်ဒါရီလားဆိုပြမပဲဖြစ်ဖြစ်မိုးရင်လာရင်တေမယ်ဒါလေးပထမနားလျောက်လုပ်မယ်သောတာပန်ပုဂ္ဂိုလ်သောတာပန်ပုဂ္ဂိုလ်လည်းတေမှာပဲတေပြီးတော့နောက်သူဘဝတစ်လာအောင်မယ်မွေးပြီးတေပြီးဘဝတစ်ကလာတယ်ဘယ်ပုဂ္ဂိုလ်ပဲဆိုပုရုဇဉ်လည်းတေပြီးဘဝတစ်လာမယ် နော်အပယ်လေးဘုံသားတွေတေးပြီးဘဝတက်လာပြီလူဘုရုဇဉ်အပယ်ဘုရုဇဉ်နတ်ဘုရုဇဉ်ဗြဟ္မာဘုရုဇဉ်တေးပြီး နောက်တာပရိသတ်နေလာမယ်နော်ဘယ်လိုမှကင်းလို့မရဘူးနော်သောတာပန်သူလည်းတေးပြီးနောက်တာဖြစ်အောင်မှာပဲရာဂံသူလည်းနောက်တာတေးပြီးဖြစ်အောင်မှာပဲပရိသတ်နေနေအောင်မှာအနာဂံသူလည်းနောက်တာပရိသတ်နေနေအောင်မှာပဲနော် အကြောင်းမို့ပုရုဇဉ်သောတာပန်သရဂံတိုင်အောင်နာဂံတိုင်အောင်ဘုလဲပုရုဇဉ်သောတာပန်သရဂံနာဂံတိုင်အောင်သိပြီးရင်ပါပြီလားပဋိသန္ဓေဖြစ်ကြရအောင်မယ်နေကြရအောင်ပဋိသန္ဓေစိတ်ဖြစ်မှာဒါဘယ်မှပြေးမလို့တဲ့တရားကြီးပဲနော်ဒါကြောင့်ဘုန်းကြီးတို့ဒါပေမဲ့တခုရှိတာကယ ahanan ဖြစ်သွားပြီဆိုရင်ပြိနိဗ္ဗာန်ဆံသွားပြီဆိုနောက်ထပ်သူကပဋိသန္ဓေမနေတော့ဘူး ဘာဖြစ်လို့လဲသူကကိလေသာပယ်သွားတယ်နောက်တာဘဝမဖြစ်တော့ယန္နာပုဂ္ဂိုလ်ကျတော့နော်ဒါကြောင့်မို့ကြည်လိုက်ရေတံခုနဒီပါဠိလေးကနဲ့ပေးပြမနော်ဒါလေးဖြောင်းလာတခါအဲဒါလေးအပေါ်ရင်လည်းတင်လိုက်ရေတံရေတံဓမ္မဒါလေးကိုဘုန်းကြီးနဲ့ပေးပြမယ်ဒါလေးကိုပြောချင်လို့ဒီနေ့ကဒါလေးနဲ့ဆုံးသတ်တော့နော်ချိန်လေးတော့နည်းနည်းကြာရေတံရေတံဓမ္မနံနော်ရေရေတံရေတံ အကျဉ်ရှိရှိ၌ဖြစ်ကုန်သောဓမ္မနံစိတ်စေတသိက်တရားတို့၏အနန္တရာချမ်းမဲ့၌ဒါတပိုက်ပေါ့ရေတံရေတံဓမ္မနံအနန္တရာဒါတပိုက်ရေဓမ္မဥပိ္ပဇံဒီစိတ်ဓာစေတသိကဓမ္မရေရေဓမ္မနောက်နောက်နဲ့ဖြစ်ကုန်သော စိတ်ဓာစေတသိကဓမ္မစိတ်စေတသိက်တရားတို့သည်ဥပိ္ပဇံဒီဖြစ်ကုန်၏ပြောချင်တာရှေ့စိတ် နော်ဖြစ်ပြီးဖြစ်ပြီးရနဲ့ပြန်နဲ့နောက်စိတ်ကဖြစ်လာမှာပဲဘာစိတ်ဖြစ်လို့နေနော်တေသွားရင်တော့ကပရိသန်နဲ့စိတ်ဆိုလာမှာပဲတဘောကြီးကဆက်ဖြစ်နေမှာဒီဘောလည်းရောက်လာရင်ဒီတိုင်းပဲစိတ်တရားတစ်စိတ်ပြောင်းလိုက်ရှေ့ကစိတ်ပြောင်းတယ်နော်စိတ်ပေါင်းလာဘယ်သူမှခိုင်းရမလို့သူကသူလိုလိုဖြစ်သွားတာစိတ်တနေရာမှာသဘောနေနဲ့ဖြစ်တာပြီးတော့မှအဲ့ဒီသဘောတရားတွေကိုနောက်ကနေပြီးဆက်ပြောင်းမယ် ဒါပြောရရင်တော့ဒီဟာကရေတံရေတံဓမ္မနာနန္ဒရာဒါအကြောင်းတရားရေဓမ္မဥပိ္ပဇံဒီစိတ်တစေတိကဓမ္မဒါအကျိုးတရားပဲအဲ့ဒါကိုမှထင်ရှားအောက်ကပြန်ဖွင့်ပါတေတေဓမ္မတေတေဓမ္မဆိုဒီဒီရေတံရေတံဓမ္မရှိရှိစိတ်တေတေဓမ္မတို့ရှိရှိ၌ဖြစ်ကုန်သောယန္တာတို့စုတည်ခြင်းနဲ့ပစ္စည်းတရားတို့သည်နော် ရဟနာတို့ရဲ့သုတိခြင်းကဘာဖြစ်လို့လဲဆိုရဟနာရဲ့သုတိကနောက်တာပရိသန်တွေမနေတော့ဒါကြောင့်မို့ရှေ့ကစိတ်တွေဖြစ်တမ်းဖြစ်တိုင်းနောက်စိတ်ဖြစ်ရမယ်ဆိုတာကပုရုဇဉ်သောတာပန်ဒါကနာဂာနဲ့ဆိုင်ရဟနာနဲ့ဆိုင်တော့အဲကြောင့်ရဟနာရဲ့ပရိသန်တွေစိတ်ဒီမှာဖက်ထုတ်တာဒါကိုပြောချင်တာဒီမှာရှေ့ရှေ့စိတ်ရှေ့ရဲ့အကြောင်းစိတ်နော်တေတေဓမ္မဟုတ်လား ရှေးရှင်း၌ပြေကုန်သောယဟန္တာတို့၏သုတိခြင်းစိတ်စေတသိက်ပစ္စည်းတရားတို့သည်စိတ်89ပါးစေတသိက်ငါးပါးဒါကိုပြောချင်တာတရားလေးဘာလို့လဲယဟန္တာတွေကနောက်ထပ်ပဋိသန္ဓေနေနေတော်မမူတဲ့အတွက်ဒီနေရာမှာ သူ့အတွက်ကျင်ရတယ်မရှိတော့ယဟန္တာပုဂ္ဂိုလ်နော်ယဟန္တာဉာဏ်နဲ့စိတ်ကြတော့ဘယ်သူစိတ်မဆိုသေပြီးရင်ပဋိသန္ဓေစိတ်ဖြစ်မယ် အဲ့ဒါကိုပြောတယ်တေတေဓမ္မနော်ဘယ်ပုဂ္ဂိုလ်မဆိုယန္နာပုဂ္ဂိုလ်လွဲရင်ဇန္နာပုဂ္ဂိုလ်သေပြီးပရိသတ်နေနေရမယ်ဒါပေမဲ့ယန္နာပုဂ္ဂိုလ်တော့သေပြနောက်ပိုင်းပရိသတ်နေမနေတဲ့အတွက်သူ့ကိုဒီနေရာမှာကျင့်ထားတယ်ဒါမှတ်ထားမယ်နော်ဒါကိုကြည့်ပြီးတော့ဟောတယ်ပြီးတော့မှတေတံတေတံဓမ္မနာနောက်နောက်နဲ့ဖြစ်ကုန်သောနောက်နောက်မှာဖြစ်တဲ့ဒီစိတ်စိတ်တိတ်တိတ်ပေါ့ဗျာဒီပရိသတ်နေနောက်မှာဟောဒီမှာပရိသတ်နေဒီလားနောက်မှာဖြစ်တဲ့စိတ်စိတ်တိတ်တိတ်နော် ဒီပုဂ္ဂိုလ်ကဒီဘဝမှာယန္တာအထောက်ဖြစ်တယ်ယန္အထောက်လိုက်တော့နာမြင်စရာကြားစရာအောင်နေကြည်ပြအထောက်လိုက်တော့ယန္တာဖြစ်သွားတယ်။ဟော तू မသိမချင်းတော့ तू လည်းဒီစိတ်တွေကဖြစ်နေဦးမှာပဲနော်။ယန္တာသုတိစိတ်တံကို तू ကပေါ်ပြီးပြောက်ပေါ်ပြီးပြောက်ပဲတစ်စိတ်တစ်စိတ်နော်ဒီတိုင်အောင်နော်။ခုနကဒီပရိသန်နေနော်။ဒီသုတိစိတ်တိုင်အောင်ကဘာဖြစ်လဲ။အဲ့ဒီနောက်နောက်သောစိတ်တွေပေါ့ဒီပရိသန်နေစိတ်ကနေပြီးတော့နောက်နောက်သုတိတိုင်အောင်သောစိတ်တွေနော်။ အဲ့ဒီစိတ်တွေကတော့ဟုတ်လားရဟန္တာတို့သုတိစိတ်အပါဝင်ရဟန္တာတွေလည်းရဟန္တာဖြစ်ပြီးပြိဋိဘံဆက်မှာပဲဘုန်းကြီးတို့တွေလည်းမိုးရလာတေကြမှာဟောတာမပုဂ္ဂိုလ်လည်းတေမှာသရပုဂ္ဂိုလ်တေမှာနာဂံပုဂ္ဂိုလ်တေမှာပေဘုံသားတွေတေမှာလူဘုံသားတွေတေမှာနောက်ဇမအလုံးတေကြမှာရဟန္တာပုဂ္ဂိုလ်များလည်းပြိဋိဘံဆက်အကြောင်းနောက်နောက်စိတ်အဲအဲ့ဒါအကုန်လုံးနဲ့ဆိုင်ဒါတွေကပေါ်ပြီးပြောပေါ်ပြီးပြောဖြစ်ဖြစ်ဖြစ်ဖြစ်စိတ်ဖြစ်စိတ်ဖြစ်နေရဟန္တာတို့သုတိစိတ်နဲ့တကွာ နောက်နောက်သောစိတ်89ခုစေတသိက်ခြုံကြရင်နော်ဒေသဒေသဓမ္မနာနောက်နောက်နဲ့ဖြစ်ကုန်သောယန္တာတို့သုတိနဲ့တကွစိတ်စေတသိက်ပစ္စုပန်တရားတို့ဟာအနန္တပစ္စေနပစ္စယောအနန္တပစ္စယတတ္တိဖြင့်ခြေစုပြုသည်ခြေစုပြု၏ဒါပဲမှတ်ထားအောင်နော်အဲ့တော့ခြုံကြရင်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဘုန်းကြီးတို့ဒီယန္တာပုဂ္ဂိုလ်လွဲရင် သေပြီးတော့ဘာလို့ပရိသန်နေရပါမယ်ယဟန္တာပုဂ္ဂိုလ်များကတော့ပရိသန်နေမနေတဲ့အတွက်ရှေ့ရှေ့တဲ့အကြောင်းစိတ်တွေကိုကြည့်ရင်ယဟန္တာတို့ပရိသန်နေစိတ်ကလွှဲရင်ဉာဏ်တဲ့ပုဂ္ဂိုလ်တွေရဲ့စိတ်စိတ်တိတ်တိတ်အကုန်ပါပါတယ်နော်သုတိတောင်ဆက်တိုက်ဖြစ်နေမှာပဲအာသုတိဖြစ်သွားတဲ့နောက်ပိုင်းပရိသန်တွေဖြစ်ဖို့ကြတော့ဒီမှာနော်ယဟန္တာတွေသုတိချင်း နော်ဒီမှာတရားကြောင့်ယန္တာစုတိနောက်ဘဝကူးတော့မယ်ဆိုရင်တော့ယန္တာတွေကဘဝဖြစ်စရာမရှိဘူးဘုံတို့တွေကတော့ဖြစ်နေမှာပဲအဲကြောင့်မို့ယန္တာစုတိကတော့ဒီနောက်ပိုင်းမှာနောက်တော့မဖြစ်တဲ့အတွက်ဒါရှေ့ရှေ့စိတ်တွေမှာအဲ့ဒါကျင်းမယ်ဒါပေမဲ့ဘဝတွေဖြစ်ကြပြီဆိုရင်တော့ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်သုတိအတွင်မှာဖြစ်ပြီးတော့ပြတ်ကြလိမ့်မယ်ဒါတွေကိုရည်ရွယ်ပြီးတော့ဘုရားဟောသွားဒါလေးအမြောင်ကြည့်ဖို့ပါ ဒါလေးကတော့နည်းနည်းခက်တာပေါ့နော်အကုန်လုံးခြုံပြောတဲ့စကားဖြစ်တဲ့အတွက်အဲ့တော့ပါဠိဖတ်ပုံလေးပြန်ပြောမယ်ရေရေဓမ္မရေတံရေတံဓမ္မနာအနန္တရာဒါတော့လိုက်အနမောရေတံရေတံဓမ္မနာအနန္တရာရေရေဓမ္မဥပ္ပိသံဒီစိတ်ဓာစေတသိကဓမ္မရေရေဓမ္မဥပ္ပိစေတာတပိုက်ပေါ့တကယ်လို့မောလို့ရေရေဓမ္မဥပ္ပိသံဒီအနာယ စေတစေတသိကဓမ္မနော်ဒါကတော့ဘုန်းကြီးတို့အကျိုးတရားပေါ့နော်ပြီးတော့မှဒီဟာနဲ့အဘောကနဲ့အဲ့ဒါနဲ့ဒီလိုတွဲတေတေဓမ္မဒါအကြောင်းတရားတေတေဓမ္မနဲ့ရေတံရေတံဓမ္မနန္ဒဒါအတူပါပဲဒေတံဒေတံဓမ္မနံအဲ့ဒါနဲ့ရေဓမ္မဥပိစ္ဆာနိစေတသေတိကဒါအကျိုးတရားအနန္တပစ္စေနာပစ္စယော ဒါပါဠိယုံနီးပေါ့ဗျာအဲကြာမှာဘုန်းကြီးတို့ဒီဘက်လေးကြံပါသေးတယ်ပြောစရာဒီနေ့ဒီလောက်နဲ့တင်ရအောင်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များအောင်ဈာနာကြတဲ့အတိုင်းလိုက်လာကျင့်ကြအထောက်ခံကြသဖြင့်မညာဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်တဲ့ပုံပုံများဖြစ်ကြပါစေဆရာတော်ဘုရားပေးတဲ့ဆုနဲ့ပြည့်ဝပြရပါသည်ရှင်ဗျာသာဓုသာဓုသာဓုပါဗျာ